သူရှင်မဟာဗောဓိမြတ်ဆရာတော်ဘုရားကြီးတတ္တရသာသနာပြုစခန်းအပတ်စဉ်လေးတရားစခန်းပွဲ၌16ရက်4လ69ခုနှစ်နေ့လယ်ပိုင်းတွင်ဟောကြားတော်မူသောတရားတော်ဟုတ်ကလားမမေ့တော့မမေ့ဘူးတတိတော်ရှိတယ်ဟိုရောပတ်သက်တတိညုံဖြစ်ခင်နဲ့လို့ပြောတာဟင်ခါတင်းတင်းတတိပြောတာထင်တယ်ဟဲ့ဟင်ပြီးတော့လဲအဲတို့တတိရတော့တင်းပါတယ် လှုပ်တဲ့နေရာကိုရိုးရိုးသေးသေးမဟုတ်ဘဲနဲ့ပေါ်တိပေါ်ဆာမလှုပ်နဲ့လို့ပြောတာဟုတ်ကလားမှန်ပါဘာဖြစ်လို့တော့ဟိုလောကီစိတ်ကိုလောဘုဒ္ဓလှမ်းတဲ့နေရာဟုတ်ကလားတို့ဒိဋ္ဌံကပါလာတဲ့ညင်ကိုလူဖြစ်အောင်လုပ်တာအင်းတော့သာသာလေးနဲ့ရနိုင်မှာမလားရနိုင်ပါဘူးအင်းမှောက်ထားတဲ့လက်ဝါးဆံတော့လွယ်ပါမလားလွယ်ပါဘူးဟင်ဟင်တို့မဟာပထဝီမြေကြီးလှမ်းတာတဲ့တောင်းခဲ့အောင်မယ်တင်တယ် ဟင်တောင်းကိုမပွေးကြင်လို့ရှိရင်ပိုင်မလို့တဲ့ဗျာဟုတ်ကလားဟဲ့ဟင်တို့ဒီတတိနဲ့ရှုမှတ်တဲ့နေရာလဲပေါ့ပေါ့မလို့ရဘူးတဲ့ပြီးတော့ဆမနေနဲ့တဲ့ဟုတ်ကလားဟဲ့အင်းဒီချိန်တော့အင်းဓမင်းစားပြီးစားမို့ဟုတ်ကလားဒီဒီချိန်တော့ဓမင်းမစားရသေးလို့ဟုတ်ကလားဒီချိန်တော့ ဘာတော့ပရိသတ်တွေနဲ့ရှုပ်နေလို့လို့အချိန်ကြီးချိန်ဆမနေနဲ့လို့ဆိုလိုတယ်ဟုတ်ကလားဟိုရန်သူဥစုကြီးနဲ့လိုက်လာတဲ့အခါဟွန်းခေါင်းတဲတဲ့မှမလို့ချိန်နေလို့ရမလားမရပါဘူးဟွန်းချက်ကောင်းမှမလို့ကောမရပါဘူးမှန်ညာမှမှန်ညာမှမမှန်ညာနေတခါတဲ့ရန်ပြလျာမှာတနေဟဲ့မှန်ပါဘူးအဲ့တော့လိုက်လာတဲ့ရန်သူနည်းနည်းတော့ဖြင့်တန့်သွားမှာပေါ့ဟုတ်ကလားချက်ကောင်းမှမလို့ရွေးမနေနဲ့ပြောတာဗျဟင် ဟိုတယောက်ချင်းဆိုတော့ဟင်ချက်ကောက်ရွေးချင်ရွေးဖို့ရန်သူအများကြီးနဲ့ဆိုတော့ရွေးချင်ရှိပါမလားရှိပါဘူးဗျာဟုတ်ကလားဟဲ့ဟင်ရန်သူကတော့နည်းနည်းလားများများလားဗျာများများပါဟင်မြင်ရကြရကိလေသာတွေနည်းသလားဗျာနည်းပါဟင်အေးဒါမို့သမနေနဲ့လို့ဆိုသဗျအဲ့ဒီအပမာဒတတိလို့ဖရာရှင်မိန့်တာသုံးမျိုးရှိတယ်ဝေယဓမ္မသင်္ခါရဟုတ်ကလား ဟင်သူလည်းအပမာဒပဲတဲ့ဟင်ဝေယဓမ္မသင်္ခါရအပမာဒဟုတ်ကလားဖြစ်ပြီးပြက်နေတာတဲ့နဲ့ဟင်တို့သာတော့လုံစတိပလုံစတိဆိုတာပြက်ပြီးနောက်ပြန်ပြက်လို့လောကလို့ခေါ်တယ်တဲ့ဟုတ်ကလားအဲ့တော့အပြက်ပြီးအပြက်အပြက်ပြီးအပြက်ဟိုတို့ပြုတ်ပြထားတာမှမရအပြက်ပဲထင်တယ်ဟဲ့ဟုတ်ကလားဗျာရင်ဆုံးဆိုတာဆံပြက်လို့မဟုတ်ဘူးလားမှန်ပါဘူးအေးဗျာဆုံးဆိုတာဆံပြက်တာပြောတာ အဲ့လိုပဲအပြက်အဲ့ဒီအပြက်ကိုလည်းမမိတ်နေတဲ့အပမာဒထင်တယ်။ဘောင်းကတို့ကအဖြစ်ကြည့်လုံနေကြတာထင်တယ်။အပြက်ကြည့်လုံသူဘယ်နှယောက်ရှိရော။ဟုတ်ကအဖြစ်လုံတော့တို့ကဘယ်လောက်ဖတ်တယ်နော်။ဟင်တကယ်လို့ဖြစ်တဲ့ဟာတွေပြမပြတ်ရင်တို့ ဖတ်တယ်မှာပေါ့ဗျ။ဟင်ခုဘာဖတ်တယ်နော်ညာ။ဟင်အဲ့တော့တို့ကဖြစ်တာကြည့်လုံနေတာပြက်ခုမမြင်ဘူး။ဟုတ်ကလားဗျာ။ အဲ့တော့အပြက်ကိုလည်းကြည်အောင်လို့ဆိုလို့တဗျာဟုတ်ကလားဟဲ့ပြီးတော့တို့လုံနေကြတာတွေကနေဖို့ပဲလုံနေတာတေဖို့လုံပြီပလားဟုတ်ကလားဟဲ့ဟိအင်းတို့လာတလောဒီများဆိုညဒီမှာညနေတိနေဖို့ပဲလုံတုံးတင်တယ်ဟဲ့ဟိတေဖို့ကိုပြင်ညသလားဗျာအဲ့တော့တို့ကနေဖို့သာကြိုးစားနေတယ်တေဖို့မကြိုးစားပြီဘူးဟုတ်ကလား အဲ့တော့သူနေဖို့ကတေချာသလားမတေချာဘူးလားအဲဟိုဘယ်နှစ်ဘယ်လဘယ်ချိန်ဘယ်ခါတို့အတိအကျရှိသလားဗျအဲတေဖို့ကတော့တေချာတယ်ဗျကွေးတော့လက်မဆမ်းမီဆမ်းတော့လက်မကွေးမီလားဗျဟင်ဟင်ဂျုံသားကြီးကမသေးနိုင်ဘူးလားဗျအဲ့တော့နေဖို့ကြီးတဲ့စဉ်းစားမနေကြနဲ့။အိုးနဲ့သေဖို့လေဟင်မမေ့ကြနဲ့။အိုးလို့ဆိုလို့ဗျာ။ဟုတ်ကလားတို့ကဖြစ်ကြီးတဲ့ကြည်လုံးနေတဲ့အပြက်ကိုမစဉ်းစား။ဟုတ်ကလားဟဲ့။ နေဖို့သာတို့လုပ်နေတယ်သိဖို့စဉ်းစားသေးဘူးဟုတ်ခလားအဲ့တော့အဲ့ဒီဝေယဓမ္မသင်္ခါရဆိုတဲ့အပမာဒကိုဖရာရှင်တက်တော်ထင်ရှားရှိသလောက်တတိပေးခဲ့တယ်နောက်ဆုံးဘယ်ချိန်ထိတတိပေးတုံဆိုပြိနိဗ္ဗာန်သံဃာနည်းထိတတိပေးတယ်တဲ့နဲ့ဒါနောက်ဆုံးစကားဖြစ်သွားတယ်တဲ့နဲ့ဟာနာဒါနိဘိခဝေအာမန္တယာမိဟောဆိုဝေယဓမ္မသင်္ခါရအပမဒေနသံပါတိတဟုတ်ကလားဗျဟင်ဟင် အဲ့ဒါတို့ပရိနိဗ္ဗာန်သံဃာမိတိကိုစိတ်မချလို့သူ့သားတွေသမီးတွေကိုတဖွာဖွာနဲ့မှာခဲ့တယ်။ဒါလည်းတို့သာသနာမှာဝေယဓမ္မသင်္ခါရအပမာဒလည်းထင်ရှားတယ်တင်တယ်ဟဲ့။ပြီးတော့တို့တရဏဂုံအပမာဒကောဗျာ။တိလာယူပြီးတဲ့ယူပြီးတဲ့ဓမ္မအပမာဒိနာတံပါတိထာနဲ့ပြောဘူးလား။ဟင်ဟင်ဟင်ဟင်ဟိုဖရာကုံ အာယုံမပြတ်နဲ့ဒီလိုထင်နေဟဲ့ဟေးတရားကုံအာယုံမပြတ်နဲ့ဒီလိုထင်နေဟဲ့တန်ခါကုံအာယုံမပြတ်နဲ့ဒီလိုထင်နေဒီသုံးခုကိုမမေ့ရကြနဲ့ဒါကောဖះမှာဘူးလားဟဲ့ဒါဒုတိယအပမာဒထင်တယ်သူဟာတော့ဘယ်နှကြိမ်လောက်မှာခဲ့တော့ဟေးတေဝတိလာပေးတိုင်းပေးတိုင်းထင်တယ်ဘယ်နှကြိမ်လောက်ထင်တော့အရင်နိုင်ဘူးလားဟုတ်ကလားဟင်ဟေးတရဏဂုံအပမာဒလည်းလေဟုတ်ကလားဟေး ပြီးတော့ဒီဟိုဓမ္မန္တရဏံဆိုတာကဟိုယူတော့ကတော့ဓမ္မန္တရဏံကိစ္စမေးမဟုတ်ဘူးလားပွားတော့ကိုဘာလှုပ်လို့ကိုလှုပ်တာလေးကိုသဘောတိအောင်တတိနဲ့ကပြီးတော့မှတ်နေတာဒါတရားနှလုံးသွင်းဆင်နေတာမဟုတ်ဘူးလားဟောဒါကောက်ဆိုင်ဆိုင်ပြန်ပြီးငုတ်လားဒါကောက်ဆိုင်တာလူတိုင်းဆိုင်တာတယ်ဟဲ့တူတော့သူတို့ကိုကောက်ဆိုင်တဲ့အကြောင်းသိလားဟင်ယုတ်ကြီးရတာဆိုင်တာစိတ်ကဟိုကောက်ဆိုင်ခါတောင်းပြီးတော့အဝဝဲနေပြီထင်တယ်ဟုတ်အထယ်ဝဲနေပြီထင်တယ် ကိုယ်နဲ့စိတ်နဲ့တဲ့လားအဲ့တော့ကိုကောက်ဆိုင်တဲ့ဒုက္ခမြင်လားသိလားအဲ့တော့ကောက်ဆိုင်နေရင်ကောက်ဆိုင်နေတဲ့ဒုက္ခလေးသဘောလေးကိုသိအောင်အဲ့ဒါလေးနှလုံးသွင်းဆင်ခြင်နေတာဒါတမန်တရဏကိစ္စမေးတယ်မဟုတ်လားထမင်းချက်တော့ထမင်းချက်ထားတယ်လေဘာလို့လို့တို့ဟိုတနေ့တာလုံငန်းလုတ်သမျှဒီကိုလုတ်တဲ့အကြောင်းကိုသိအောင်ထင်တယ်ဗျာဟိဟိကိုလုတ်နေတဲ့သဘောကိုကိုသိအောင် နှလုံးသွင်းဆင်ခြင်တာဓမ္မတဏ္ဍကိစ္စမိတ်မဟုတ်ဘူးလားဟင်ဟုတ်ကလားဟင်ဟင်အဲ့တော့ဒီဓမ္မကိုတရားနှလုံးသွင်းဆင်ခြင်နေလို့ရှိရင်တရားသဘောပေါက်သွားလို့ဟိုတို့ဟိုនិရောဓသစ္စာလို့ခေါ်တာပေါ့ကွယ်အစွဲဆုံးတဲ့နေရာမှာအစွဲရတဲ့နေရာဒီလမ်းတစ်ခုဆုံးတာမဟုတ်ဘူးလားဒါကိုမက်ကလို့ပြောတာမဟုတ်ဘူးလားမက်ဆိုတာကိုလမ်းတစ်ခုအစွဲနဲ့တို့လည်းပတ်နေတဲ့ဟင်သွေးနဲ့စိတ်ထင်တယ်ဒါလေးတစ်ချက်အစွဲရလို့ သူ့ဟိုကိုရောစိတ်ရောဒုမဟုတ်ရုပ်ရောနာရောချုပ်ငိမ့်သွားတာဒါလမ်းတစ်ခုဆုံးသွားတာမဟုတ်ဘူးလားဟုတ်ကလားဟိအဲဒါဆိုတော့ဟိုဓမ္မတရဏဂုံတီးပြီးထင်တယ်ဟုတ်ကလားဒီလိုဆိုဓမ္မတရဏဂုံတီးတာနဲ့ဗုဒ္ဓရောအလိုလုံးပါဘူးလားဟင်တန်ဃာရောအေးတရဏဂုံသုံးပါဟိုယူတဲ့အခါတို့ပါတော့ဗုဒ္ဓတရဏကိစ္စမရဆိုရတာမဟုတ်ဘူးလားပွားတော့ဓမ္မတရဏကိစ္စမရသာပွားရတာမဟုတ်ဘူးလား ဘယ်ကမ္မထာနဲ့ရှုရှုအဲ့ဒါဓမ္မပဒနာကိစ္စမေးတွေမဟုတ်ဘူးလားဟုတ်ကလားဗျာအဲ့တော့ဒီသုံးခုဒီတို့လူပြည်လာတော့အာကိုရမယ့်ဟာတွေထင်တယ်ဘောင်းစော်ကိုသူ့ဝင်နေရတော့ကဲမလို့စောင့်နေတဲ့သုံးခုထင်တယ်ဟဲ့ဟုတ်ကလားဟိနစ်နေတာတွေမျောနေတာတွေဒါတွေကိုကဲခြင်းလို့စောင့်နေတဲ့ဘုရားမဟုတ်ဘူးလားဟုတ်ကလားဟဲ့အဲတို့ပါတော့သုပန်တော့ကလည်းသူရမဲ့ ဟိုဘောဓိသူ့ကိုပေပြီးသူဖရာခုပဲပန္နာမဟုတ်လားသူဒီဟိုဒီပင်ကရာဖရာလက်ထက်တုန်းကသူတို့တာဝကဘောဓိသူနဲ့နိဗ္ဗာန်ဝင်ခြင်းတပဆိုရင်တို့လိုကျင့်ဖို့မလိုဟုတ်ကလားဗျဟိုတို့တကားထားရင်ဟို32လုံးရှိတယ်ခွဲ့ရှစ်လုံးနဲ့တပိုက်ခွဲ့လေးပိုက်ကိုတပုတ်မဟုတ်ဘူးလားအဲ့ဒါ24လုံးမပြည့်မီမှာပဋိသမ္မာပတ္တရဟနာဖြစ်မှာပုဂ္ဂိုလ်တို့ဒီသူမိတာလေ ဘောင်းဆိုအဲ့ဒီအချိန်မှာသူဇန်နဲ့ပင်ရနေပြီထင်တယ်ဟိတို့လိုတမထထူတော်မို့လိုသေးလားဒီလိုဆိုရုပ်ကြင်ခြင်းမို့လိုသေးလားစိတ်ကြင်ခြင်းယုံလေးနဲ့ဟောတဲ့တရားနာယုံလေးနဲ့ကြားတာလေးနဲ့သိတာလေးနဲ့ဖြစ်ပျက်ကလေးရှုယုံလေးနဲ့သူတာဝကဆိုရမှာဗျဒါကိုသူပေးပြီးတော့သူတို့ဘာတော့ဖျားစုဘာနာသူဝင်နေရအတွက်မဟုတ်ဘူးလားဟင်သူနဲ့ပတ်သက်တဲ့ပုံကိုယ်တွေသူဝင်တယ်လို့အဲသူဝင်နေရတယ်လေဟိုပါအောင်ထင်တယ်ဗျာ ဟုတ်ကလားဗျဟိအဲ့တော့ဘုရားကဟောတို့သူနဲ့ပတ်သက်လို့ကျွတ်ထိုက်တဲ့ပုံကိုယ်ဒီကျွတ်ဖို့စောင့်နေတဲ့ကေဖေဤသမားထင်တယ်ဟဲ့တရားကဟောကေဖေဤသမားသုံးနဲ့လောင်းလှီထင်တယ်ဟိဟိဘင်္ဂါကဟောအဲကေဖေဤသမားတွေတင်းပြီးရှိရလှော်ပေးမဲ့လှီလော်သားတွေထင်တယ်ဟဲ့ဖះကဓမ္မကိုင်းဟုတ်ကလားတန်ဃာကရှိကလှီထူသားဟိတရားကအောက်ကလောင်းလှီထင်တယ် ဒါနဲ့တို့ဝင်နေရတွေကိုကယ်ဖို့ဆိုတော့ဟိဒီဖရာသည်တို့လွတ်မြောက်ရေးအတွက်အားကိုးရာထင်တရားကဟောတန်ဃာကဟောအဲ့တော့လွတ်မြောက်ရေးအတွက်အားကိုးရာသည်ဖရာကလွယ်လို့ရှိသလားဒီဖရာတရားတော်ကလွယ်လို့ရှိသလားဟင်ဒီဖရာတာဝကကလွယ်လို့ရှိသလားတိုင်းသူ အားကိုးတိုက်ဆုံးထင်တယ်တိုင်းဖရာနဲ့သာဘသူ အားကိုးဖရာ မှန်မှန်ပြောပြဥပုပ်ကြီးနေနဲ့မလိန်နဲ့ခဏတော့ဟင်ဟင်ဖယားနဲ့သားဘသူအာကိုတော့မှန်မှန်ပြောပြဥပုပ်ကြီးနဲ့မလိန်နဲ့ဟင်အတို့အဖိုးရှင်ဘယ်နာရောက်သွားတော့အကာရှင်အကာရှင်ဟင်ဖယားနဲ့သားဘသူအာကိုတော့ဘာတဲ့ဘာတဲ့ကျုပ်တော့သားလို့ကြားလိုက်တာဟင်ဘသူအာကိုတော့ဖယားနဲ့သားဟုတ်ပါမလားဗျ ဗျာငရေနဲ့ခေါ်သွားဦးမှထင်မှဒါတွေဟင်ဟင်ငရေနဲ့ခေါ်သွားဦးမှထင်တာတွေဟင်ဟောရည်တယ်ဗျာဘာလို့ရည်တာတော့ပင်လို့ဖို့ရှင်ငရေနဲ့ငရေနဲ့လိုက်မလားမလိုက်ရဘူးလေဗျာကဲဟိုနောက်အကျန်တဲ့ဟာတွေကကောဒီလောက်ပြောကြည့်တာဒီငရင်နဲ့အကုန်ခေါ်သွားရောမလားဟင်ခေါ်ပြမေးလို့ရတော့ဟင်ဟင်အဲ့တော့ဖရာအာကိုဟုတ်ကလားဟဲ့ဟင် ဘယ်နဲ့တော့ตาအာကိုသလားဟုတ်ကလားဗျဖရာအာကိုဗျမှန်နေဗျตาရှိသလားตาရောရှိသလားဟင်ဖရာကိုပါတယ်ဆိုတော့ဟိုတို့ဘာတော့ဓမ္မကြီးကตาရှိသလားအဲဟုတ်ကလားဗျဟင်ဟင်ဟောအခုတို့ဖရာနာရောက်နေသဗျဒါတို့ဘာတော့မင်းမိတိကံဖရာနာရောက်နေတာမဟုတ်ဘူးလားအဲရောက်နေတယ်ဗျ ဟိုကသားလေးကသူများသားနဲ့ရံဖြစ်လို့တဲ့ဗျာကိုသားလေးကဘယ်နဲ့တော့ဟင်ခြေလွန်လက်လွန်နဲ့ဟောဘာလို့လို့လူသားမှုဖြစ်လို့တဲ့လားခေါ်တယ်ခုဘယ်နဲ့တော့မလိုက်ဘူးလားလိုက်မအာသူကံနဲ့ကိုကံနဲ့ကဆက်နေတာဗျကံချင်းကကဲဘယ်နဲ့လုံးမတော့ဖရာအာကိုတဲ့ဟာတယ်ဟင်မေးလို့ရတော့ဘူးဗျာဟင်ဟင်ကဲဘယ်နဲ့တော့ ဖရာအာကိုသလားဖိုးရှင်ဟင်တာအာကိုသလားဖိုးရှင်မမှန်ပြောပြဥပုပ်ကြီးနဲ့ကျုံငရင်နဲ့ခေါ်သွားမှာခင်ဗျဟင်လှုပ်တော့ပြတော့ဖိုးတော့ခေါင်းငုံငုံဟင်ဟင်ဟင်ဘယ်နဲ့တော့မေးလို့ရတော့ဘူးရဟင်အဲတို့ဖရာအာကိုတယ်ဆိုရင်မဲ့ဟိုဖရာနာကိုဘယ်လောက်ချင်းကတော့သာသမီနာဘယ်လောက်နေတော့ဒါလည်းမေးကြုံလေတပည့်မေးကြည့်လေပြန် ဝတ်ကြည့်မိအားကိုးတဲ့ဖယားနာကိုဘလောက်နေတယ်လဲအားမကိုးတဲ့သားနာကိုဘလောက်နေတယ်လဲဟောဗျာဟောဗျာဟဲ့ဖိုးရှင်ပြောပြဖိုးရှင်တို့ဖိုးရှင်ဖယ်နေတော့ဟုတ်ပါပြီအားကိုးတဲ့ဖယားနာကိုဘလောက်ကြာကြာနေတတော်အားမကိုးတဲ့သားနာဘလောက်ကြာကြာနေတတော်မေးတာကိုပဲနဲ့ဖယားအားကိုးတာကြီးတဲ့ကင်ပြောနေဘလောက်ကြာတော့ဟောမပြတ်ပါဘူးတဲ့သားနာကြတော့ ဟုတ်ပါမလားဗျာဟင်ဘာတို့သားကခွာရလားဖျားခွာရလားဟင်ဟင်လုံးကြမှန်မှန်ပြောပြဖို့အမှုတော်ပေါ်နေပြီတစ်တော့မှာဟင်ဟင်အဲ့တော့တို့ဖျားကအာကိုရာဟုတ်ကလားဟိလုံမြောက်ရေးပွားခြင်းဟုတ်ကလားတရားကရောအာကိုရာတယ်နဲ့ဒီတရားကလွဲလို့တို့လုံမြောက်ရေးပို့မယ်ဟာရှိသေးလားဟိ ဒီတန်ခါကလွဲလို့လွတ်မြောက်ရေးဖို့မှရှိသေးလားဗျအဲတော့သူတို့ဒီအာကိုရတယ်ဒါကိုလည်းမမေ့ကြနဲ့တဲ့ဟုတ်ကလားဒါသာသနာနဲ့ကြုံတုံးဟုတ်ကလားဒီရိတ်ခူပြီးတို့ထွက်မြောက်အောင်မှာမဟုတ်ဘူးလားဗျဟုတ်ကလားဒါလည်းမေ့နေတယ်ဒါတို့ဒုတိယအပမာဒထင်တယ်ဟုတ်ကလားတို့တတိယအပမာဒကတော့ဒုံလပထင်တယ်ဟိပုရပါရာပါတော်ဒုံလဘောနဲ့ကြားဘူးမှာပါဗျဟိဒါလည်းအပမာဒမမေ့ကြနဲ့ဒီလိုပြောဘူးလားဟဲ့ ဟင်ဟုတ်ကလားမမေ့အပ်တော့ဒုံလဘတရား၅ပါးဆိုတာဟင်အဲဖျားပွင့်တယ်ဆိုတာခဲရင်ထင်တယ်ဟိုဟိုပန်တိုင်းပွင့်မလားဟိဟင်ပန်တိုင်းပွင့်ဘူးဗျဟုတ်ကလားပါရမီအခြေဘလောက်ပါမှာတော့ဟောတို့ဟိုဖျားရှင်နဲ့တက်တော်ထင်ရှားတွေ့တယ်တွေ့တဲ့အချိန်မှာဖျားသူဒီအဲ့ဒီဖျားမှာတာဝက ခေါ်မှာပေါ့လေဟုတ်ကလားဟင်ယဟနာဖြစ်နေလိုက်မယ်ဆိုလို့ရှိရင် ခုနက30နှလုံးရှိတဲ့ဂါထာကို24လုံးမြောက်မှာပฏิတံပိတာပတ္တယာနာဖြစ်မဲ့ပုဂ္ဂိုလ်သူပန္နာတောင်လေးသိခြင်းနဲ့ကဘာတသိခြင်းရမှာတယ်ဗျာဟုတ်ကလားဟိဟိဟိုတို့တာမန်ညာဟုတ်ကလားဗျာဟိဟိတာမန်ညာဟုတ်ဘူးဗျာဟောနာကြလိုက်တာနဲ့ညာဘလောက်ပါတော့ဟိညာဘလောက်ပါတော့ဒီတက္ကထာတော်တောင်ပြည့်ဘူးထင်တယ်တက္ကထာပြည့်ဘူးတက္ကထာ 32လုံးမှာ24လုံးမပြည့်မီမှာပဋိသမ္မာဘာဒရဟနာပြင်မဲ့ပုဂ္ဂိုလ်သူပန္နာတောင်ဟုတ်ကလားဟဲ့ဟင်တပည့်အဖြစ်နဲ့လိုက်မယ်ဆိုရင်32လုံးပြည့်အောင်တောင်းနာဖို့မလို့သူကိုယ်တိုင်ခုနဆရာဖြစ်အောင်လုပ်ဖို့ကြတော့လေးသိချင်းနဲ့ကဘာတသိန်းထင်ဗျာဟုတ်ကလားဗျအဲ့ဒီလိုပုဂ္ဂိုလ်မျိုးပါမပြောတာထင်တယ်ဟဲ့ဟုတ်ကလားတကယ်လို့တို့အဲ့ဒီဖရာနဲ့ပပင်းကြုံတဲ့အချိန်မှာ32လုံးပြည့်တဲ့အချိန်ကို ฏิတံပိတာပတ္တယဟနာဖြစ်မဲ့ပုဂ္ဂိုလ်သူပန်ခဲ့လို့ရှိရင်တော့ဟုတ်ကလားဟိုမှာတို့ပါတယ်နဲ့ဟိဟင်းသဘောပေါက်နောက်ကျသွားတာတယ်ဟိုက24လုံးမြောက်တင်ပေါက်ပါလေခုနလေးသိချင်းတဲ့ကဘာတစ်သိန်းကခုကက24လုံးမြောက်မှာသူသဘောပေါက်သေးဘူး35လုံးလုံးတပုတ်လုံးပြည့်မှဟုတ်ကလားပြည့်ကနီးမှပေါက်ပါဟုတ်ကလားအဲ့ဒီပုဂ္ဂိုလ်ကဖျားဖြစ်အောင်သူကျင့်မယ်ဆိုရင်36တင်ချင်းတဲ့ကဘာတစ်သိန်းဟမ်7တင်ချင်းတဲ့ကဘာတစ်သိန်းတင်လေဟင် တပြန်ပြန်သွားပြီထင်တယ်ခုနလေးသိချေမို့လားအခုရှစ်သိချေထင်တယ်ဟဲ့ကဲပြကဲပြဟိုမှာတော့သဘောပေါက်တာလေးနည်းနည်းနောက်ကျသွားတာလေးနဲ့ဟုတ်ကလားဗျာပြီးတော့တို့ဒီဟိုအဲ့ဒီဖះနဲ့တွေ့စဉ်ကာလအဲ့ဒီဖះရဲ့တရားနာ32လုံးပြီးပြတဲ့နောက်မှာတွေ့ပြီးသဘောပေါက်တဲ့ပုဂ္ဂိုလ်ဟုတ်ကလားအဲ့ဒီခေါ်တော့ကချက်ချင်းတော့ပေါက်သေးဘူးလေနောက်မကြခင်လေးကြမှာပေါက်တာမဟုတ်ဘူးလားဟဲ့ အဲ့ဒီပုဂ္ဂိုလ်ကဖျားဖြစ်ဆုပါမယ်ဆိုလို့ရှိရင်16တင်ချင်တဲ့ကဘာတသိန်းထင်တယ်ဟင်ဒီလောက်ညာကောင်းတဲ့ပုဂ္ဂိုလ်ထင်တယ်ညာဘလောက်ကောင်းတော့ဟိတို့လူထိုင်ကျင့်ဖို့လူသေးလားတို့လူရဲ့ရှိလားရှိကျင့်ဖို့လူသေးလားကိုချင်းတောင်ကျင့်ဖို့မလိုဘူးစိတ်ကျင့်လေးတောင်ခုနကသူဟောတဲ့တရားတော်နာကြယုံနဲ့သဘောပေါက်ပြီးပွင့်မဲ့ပုဂ္ဂိုလ်တွေထင်တယ်အဲ့ဒီပုဂ္ဂိုလ်တွေတို့သူမှမဖျားဖြစ်တာဗျာဟင်အဲ့တော့ဖျားဖြစ်ဖို့ဘယ်လောက်ခဲရင်နော် အဲ့တော့ဖျားပွင့်တဲ့အချိန်ဆိုတာလေတို့ဒါအလွန်ရာခဲတဲ့အချိန်တင်လေဟိဟုတ်ကလားဖျားတော့ပွင့်ပြီဟုတ်ကလားတို့ကတရိษံဖြစ်နေပဲတယ်လုံးမလို့ဖျားတရားတော့ဘယ်လိုလုပ်နာမလို့နာနိုင်တဲ့ညာရှိသလားဟုတ်ကလားဗျာအဲတကယ်လို့ဖျားပွင့်နေတဲ့အချိန်တို့ကဗြမဘုံအပညာတခေါ်တာပေါ့ကွယ်ရုပ်တော်ရှိတယ်ရှုစဉ်ကာလတော့ကနာရဲ့အဖြစ်ကိုယ်သာရှု၍ရုပ်ကိုမရှုတဲ့ပုဂ္ဂိုလ်တွေကအပညာတရောက်သွားတာလို့သိုးသဗျာ ဟင်ဟင်ခံအပ်သည်စိတ်ရှိနေလို့ခံစားပေးနေရတယ်မှတ်သားပေးနေရတယ်ယုံကြည်တိုက်ဆိုဘာမှခံစားဖို့မလိုဘူးဘာမှမှတ်သားဖို့မလိုဘူးနဲ့ဟုတ်ကလားဒီလိုစိတ်ပြစ်ကို ရှု ပြီးတော့ဟိုဇာနဲ့တည်တဲ့ပုဂ္ဂိုလ်များကအသင်္ကတထင်တယ်ဟိသူကြတော့ဘာပညာရှိဦးမလို့ဖះဟောတဲ့တရားမှတ်မိပါဦးမလားသူရောဘယ်အာယုံခံစားနိုင်မှာမလဲအဲ့တော့ဖះပွင့်နေတဲ့အချိန်သူတော့အဲအဲ့ဒီဘုံသွားရောတို့ဘာဖြစ်နေဘာတတ်နိုင်မလဲဟိဟုတ်ကလားဗျာ အဲတကယ်လို့တို့အာရုပဘုံလို့ခေါ်တယ်ဒီယုတ်ကြီးရှိလို့ပူရင်လည်းရေချိုးပေးနေရတယ်ဟုတ်ကလားဟဲ့ဟင်းအေးရင်လည်းဆောင်ချုံပေးနေရသာသာသာအသာသာပေးရနဲ့ဒီယုတ်ကြီးရှိလို့ဒုက္ခဖြစ်တာဟုတ်ကလားဟေးဒီအသိသိကလေးကြီးတဲ့ဆိုသူဟာသူဟိုခံစားသိမှသားသိကြောင်းညာဆိုင်သိသုံးဖြတ်သိနဲ့ပြီးသွားမှထင်တယ်ဟုတ်ကလားဒီလိုဆိုရင်ကောင်းနိုင်မယ်လို့ဒီလိုအတွေးလေးနဲ့သူဇံသိရှုနေတဲ့ပုဂ္ဂိုလ်ကဟေး တို့ရုပ်ပြစ်တာရှု၍နာမ်ပြစ်ကိုမရှုတဲ့အတွက်အရူပလေးကိုရောက်တယ်ထင်ဟဲ့ဟုတ်ကလားသူ့ကြတော့ဟောဟိုနာညီတက်တက်ဆိုတော့ဖះကိုဖူနိုင်တဲ့မျက်လုံးပါအောင်မလားဖះတရားတော့နာနိုင်တဲ့နာကောရှိသေးသလားဟဲ့ဒီနေရာရောက်ရင်ရောဖះဘလောက်ပွင့်နေနေဖះပွင့်တဲ့အကျိုးသူခံဘာခံစားရမလို့ဟဲ့ဟဲ့တို့တို့ဒီတိုင်းပဲဟိုငရဲတီရောက်နေသူဟဲ့ဘာခံစားရမလို့ဒီဟိုပြိတ္တာသူတကယ်ဖြစ်နေရင်ကောဗျာအဲ့တော့လူဖြစ်ရောက်မှတယ်ဗျာ လူဖြစ်ကလည်းခဲရင်ထင်တယ်ဟဲ့ဟင်ကောင်းမှုပြုတာတောင်ကောင်းမှုပြုတိုင်းလူဖြစ်နေတာမဟုတ်ဘူးဟုတ်ကလားဟင်အာယုံယူလဲမှန်အောင်မထင်တယ်ဟဲ့အဲ့တော့လူမျိုးစိဖြစ်ဖို့ဆိုတာတော်တော်ခဲရင်ထင်တယ်ဒါအောင်ဖျားပွင့်လာတော့မှန်နေပြီလူဖြစ်ရဖို့လဲခဲရင်တယ်လို့ပြောတာထင်တယ်ဟုတ်ကလားဟဲ့ဟင်ဖျားတော်ပွင့်နေပြီတို့လူဖြစ်မရောက်ရင်ဟောတဲ့နေတော့သာသနာနဲ့လွဲသွားမလားမလွဲနိုင်ဘူးလားအဲလွဲနိုင်တယ်ဗျာ အဲ့တော့လူဖြစ်ကရောဖောဖောတီတီရလို့လားဟင်းကြိုးစားယူမှရတာထင်တယ်တို့တော့နဲ့ပြောရင်တော့ဟိုလဲလို့ရလို့ထင်တယ်စားကောင်းတဲ့ပင်ကြဟင်းကြာအနန္နာပြုစုတာတောင်ဖြစ်လာဟဲ့ဟင်းမစားကောင်းတဲ့လေးကြပေါက်ကြတော့ထုံရရရသေးလားဟင်အမြေတော်မြောက်ရသေးလားအဲနောက်ချီချရသေးလားကြပါဦးမြတ်ဟင်အလေးကြပေါက်ကြတော့မျောလိုက်ုံနဲ့ပြီးတယ်ထင်တယ်ဟုတ်ကလားတရိษံဖြစ်ဖို့ပြိတ္တာဖြစ်ဖို့သူရကဲဖြစ်ဖို့ငရဲဖြစ်ဖို့ဒါကြတော့ဘာမှကြိုးစားဖို့မလို့မျောလိုက်ုံနဲ့ပြီးထင်တယ် ဟုတ်ကလားဗျာလူဖြစ်ဖို့ကြတော့ဟောတို့လဲလိုရာလိုဗျာစာကောင်းတော့ကောင်းနဲ့နဲ့အပင်လိုဗျာဟုတ်ကလားပြုစုပြိုးထောင်နာတောင်တဲ့ခြင်းမတဲ့တာဟုတ်ကလားဒီလိုဆိုလူဖြစ်တာဟောဒုံလပါတန်းပါဘူးလားဟဲ့အဲ့တော့ဖះလည်းဖြစ်ပြီးလူဖြစ်လည်းရောက်နေပြီဖះရှင်ရဲ့တရားတော်ကိုယုံကြည်ဖို့ကြဒါလည်းခရင်နာပဲတယ်လူဖြစ်ရောက်တိုင်းဖះပွင့်တိုင်းကယုံကြည်မလားအဲယုံကြည်နိုင်ဘူးဗျာဟုတ်ကလားဗျာဟင် အဲ့တော့ဒါလည်းခင်းနာတင်တယ်သရာကလည်းဟုတ်ကလားအဲ့တော့တို့ဖရာဖြစ်လဲရောက်ပြီးဟိုလူဖြစ်လဲရနေပြီးဖရာသာသနာတော်လဲယုံကြည်တယ်ဟုတ်ကလားသို့တော့ပပိတိတဆိုတဲ့အာယုံကလွတ်အောင်ကျင့်မှုကြတော့ဘယ်နဲ့လို့ဟဲ့ကျင့်နိုင်ရပါလားဟဲ့ဟင်ပပိတိတဆိုတာဒီသင်္ကန်းပတ်တာပြောတာဟုတ်ဘူးအာယုံကလွတ်ထွက်သွားတာပြောတာဟုတ်ကလားဗျာဟင်ဟင်သူရနိုင်သလားဟဲ့အဲပြီးတော့တို့ဒီဖရာဖြစ်လဲ ဟိုကျုံနေပြီဗျာလူဖြစ်နေလဲကျုံနေပြီဗျာယုံကြည်ချက်လည်းရှိသဗျာဟုတ်ကလားအကျွတ်အလွတ်ကျင့်နိုင်တဲ့အင်အားလည်းရှိသဗျာတို့တော့လမ်းမှန်ကိုဟောနိုင်တယ်သူတော်ကောင်းတရားနာဖို့ဆိုတာဟောဟင်ပူရွေ့ပူရွေ့ခဲရင်ထင်တယ်တောင်တတမသဝနာတိဒုံလပန်းဆိုတာတောင်ဒုံလပန်းကလည်းဒါမမိတ်အပ်တော်တရားထင်တယ်ဟဲ့ဟုတ်ကလားဒါကောဘုရားရှင်ဟိုတက်တော်တရားရှိတုန်းကဟောသွားတာတို့စာတဲ့အတိုင်းဆိုရင်တော့ 16425ချိန်ရှိတယ်လို့ဆိုသဗျဟင်ဟင်ကျန်တဲ့တရားတော်တွေကတစ်ချိန်တစ်ချိန်မဟောတယ်ထင်တယ်ဒီဒုံလဘာ၅ပါးကိုတော့16425ချိန်ရှိကြတယ်တဲ့ဟုတ်ကလားဗျာအဲ့တော့ဒုံလဘတို့ပါတော့ဟဲ့ဟိုဝေယဓမ္မဒုံလဘထင်တယ်ဟဲ့ပြီးတော့တို့တရဏဂုံဒုံလဘထင်တယ်ဟဲ့ပြီးတော့အပမာဒဒုံလဘဟိုတို့ပါတော့အခုဒုံလဘအပမာဒထင်တယ်ဟဲ့ဟုတ်ကလားဟင်ဝေယဓမ္မအပမာဒ တရဏဂုံအပမာဒဒုံလဘအပမာဒသာသနာမှာထင်ရှားတာဘယ်နှခုတော့အပမာဒလေအဲ့ဒီအပမာဒသုံးခုတည်းမှာဝေယဓမ္မအပမာဒဒီအရေးကြီးဆုံးဟုတ်ကလားဟင်အပြက်ကိုမမြင်လို့အဖြစ်ကြည့်ရမြင်နေရင်မြဲတယ်ဆိုတဲ့ဆွဲရောမရှိနိုင်ဘူးလားကောင်းတယ်ဆိုတဲ့ဆွဲရောပိုင်တယ်ဆိုတဲ့ဆွဲရောအဲ့လိုကိုကိုကိုအထင်ကြီးနေမယ်မြဲတယ်ကောင်းတယ်ပိုင်တယ်ဒီလိုထင်နေတဲ့ပုဂ္ဂိုလ်ဖရာကို ဟင်အာကိုပါအောင်မလားတရားကိုကောတန်ဃာကိုကောအဲဒီလိုဆိုဆိုရင်ဒီဝရဓမ္မအပမာဒတို့ပြက်သွားရင်တရဏဂုံအပမာဒဟောဘယ်နဲ့တော့အာကိုတော့ဘူးတယ်ရှိပြီမဲ့ကို့အတွက်မြောက်အောင်ကြီးရဖြစ်မယ်ထင်တယ်ဟုတ်ကလားဗျာအဲ့တော့ဝရဓမ္မအပမာဒကိုမသိရင်တို့ဟိုလူဘဝရောက်တော့ရသိရလိုက်တဲ့ဒုံလဘာ၅ပါးကိုသူသွားပြီးတော့ဟင်ကို့အခွင့်အရေးကိုယူပါအောင်တော့မလား ဟင်ဟုတ်ကလားဒီဝေယဓမ္မအပမာဒသာဟင်မမေ့မလျော့နဲ့အပြက်ကိုမြင်အောင်မကြည့်နိုင်ဘူးဆိုရင်တို့ဟိုတန္တရာကထမြောက်အောင်လုပ်ပေးနိုင်တဲ့ဟုတ်ကလားတရဏဂုံကိုလည်းအာကိုတော့ဟုတ်တယ်ဗျာအာကိုပါအောင်မလားပြီးတော့လူဘဝရောက်တို့ရနိုင်တဲ့ဒုံလဘဆိုတဲ့အခွင့်အရေးကိုအသုံးချပါအောင်မလားဗျာဒီလိုဆိုရင်ဝေယဓမ္မအပမာဒကိုမသိရင်ရှိသမျှအပမာဒအကုန်လုံးမဆုံးရှုံးဘူးလား ဟုတ်ခလားဒီလိုဆိုရင်တို့အပမရာသုံးခုထဲမှာပဲနေတော့ဝရဓမ္မအပမာဒဆိုတဲ့မိမိရဲ့အပြက်ကိုအပြက်အတိုင်းမြင်အောင်မမေ့မလျော်သောတတိနဲ့ကြည်ဖို့သည်အရေးကြီးဆုံးထင်တယ်ဗျာဟင်ဒါအရေးကြီးဆုံးပြောတာထင်တယ်အဲ့တော့အရေးကြီးရတဲ့ဘယ်နဲ့တော့ဟင်ဝေယဓမ္မအပမာဒကိုယ့်အပြက်ကိုမြင်အောင်ကြည်သလားဟဲ့ကြည်ကြရလားဟဲ့အဖိုးရှင် ဘယ်တော့ကတော့နေမကောင်းတော့လည်းတူပါတယ်ဘယ်တော့ကတော့ဘယ်တော့ကတော့အာထုထာတို့တို့တော့နေမကောင်းတော့လည်းတူပါတယ်ဗျာအပြက်မြင်တာဟင်အဲ့တော့တို့ခန္ဓာဖြစ်ခင်မှာအပြက်ကြီးတယ်ထင်တယ်ဟုတ်ကလားတို့မွေးကင်းသားတာတွေကပြက်လာကြတာထင်တယ်ဟုတ်ကလားတို့တတနဲ့ဆိုရင်ဟိုဓာတကဓာတကနဲ့သူကခွဲတာဟုတ်ကွဟိုဟင် ဟိုဆယ်နှစ်သားဆယ်နှစ်သားလည်းဓာတကတစ်ခုပေါ့တစုခေါ်มาပေါ့လေဟုတ်ခလားဟင်ပထမဟိုဆယ်နှစ်ကြတော့သူ့ဟာလို့ဆိုတော့မန္တဓာတကလို့ခေါ်တယ်မတိနူးနာရွယ်ပေါ့ဟုတ်ကလားဟင်ဟိုဒုတိယ7နှစ်ကအနှစ်20ကြတော့ခိဒဓာတကအပျော်ဆုံးရွယ်ထင်တယ်ဟင်ဘာတော့ကမှမရှိသေးတဲ့ရွယ်ထင်တယ်အဲ့လိုသူတို့ဓာတကတွေနဲ့ခွဲမသွားဘူးလား10နှစ်လျင်တစ်ချိန်ဘာဖြစ်လို့တော့ 10နှစ်ကိုတစ်ချိန်တစ်ချိန်ဘာလို့ခွဲရတော့ဆိုတော့တို့ရဲ့စိတ်ရုပ်ပြောင်းလဲမှုဟာ10နှစ်တန်းတဒန်းလောက်ကြာမှာပိုးထင်ရှားထင်ရှားလို့10နှစ်လည်းရင်တစ်ချိန်တို့ဓာတကတွေခွဲထားတယ်ဟုတ်ကလားဟင်7နှစ်လောက်ဟိုဘက်ကြာမှာအပျော်ဆုံးဆိုတာလေးကထင်ရှားရတယ်ထင်တယ်ဟင်ဟိုနှစ်နှစ်သုံးနှစ်လေးနှစ်မှာအပျော်ဆုံးထင်ရှားရလားအေးဗျာဒါမို့အဲ့လိုတို့အသိဉာဏ်နဲ့ရုပ်တသိတ်တ10နှစ်လည်းရင်တစ်ချိန်ကြပြောင်းလဲတဲ့အတွက်တို့10နှစ်လည်းရင်တစ်ချိန်ကြခွဲကြဗျာ ဟုတ်ကလားဟင်အဲ့တော့တို့ခန္ဓာကိုယ်ကြီးကိုအတိတ်ကတို့ဒါကိုကောင်းမှုပြုပြီးတော့ကံပြုထားတာမဟုတ်လားဟဲ့ဟင်ကံနဲ့တည်ဆောက်ထားတဲ့ခန္ဓာတွေမဟုတ်လားဟဲ့ဟုတ်ကလားမိမိကောင်းမှုပြုတဲ့ကံကစေရနာထက်ရင်ထက်သလောက်တန်ရင်တန်သလောက်ဒီမှာတက်တန်းနေကွာခြားလာတယ်ထင်တယ်ဟင်အကုန်လုံးတက်တန်းတူရလားဗျာဟင်တချို့ပကက်တွင်းနဲ့ဟုတ်ကလားတချို့ဖက်နှစ်လောက်နဲ့ တချို့ကြတော့18 19 20ကြာမှဒီလိုတင်တယ်ဟဲ့တချို့30 40 50 60 90 80ဒီလိုတွေရရတယ်တင်တယ်ဟဲ့ဒါအကုန်လုံးဘာလို့မညင်ညွတ်တယ်ကံတီးဆောင်းမှုချင်းကွာလို့တင်တယ်ဟင်ဒါကံတီးဆောင်းမှုချင်းကွာတာမဟုတ်ဘူးလားဟိုတို့တော့နဲ့ပြောလို့ရှိရင်တော့ဝါအိမ်ညသိအိမ်ညတိုက်အိမ်ညဟင်တီးဆောင်းမှုချင်းကွာဘူးလားဗျာ အဲ့တော့ဟိုလေတိုက်တဲ့ကာလကျတော့ဝါအင်းရဲ့တိအင်းရဲ့တိုက်အင်းရဲ့ဘသူကရင်ပြူတော့ဟိုတိုက်အင်းကရင်ပြူတာမဟုတ်ဘူးလားဘာဖြစ်လို့တော့ဟင်ဝါအင်းကဘာလို့ရင်ကိုပြူတာတော့ပေါက်ကလားရဲ့မခိုင်ကန့်လို့ဗျာဟင်အဲ့တော့တို့ခုနတတန်းတူလေးတွေခုနကတေကြဒါဟောဗျဘာဖြစ်လို့တော့ဟင်ဝါအင်းလေးဖြစ်နေလို့ထင်ဟုတ်ကလားဟဲ့ အေးအဲ့တော့ကံတီဆောက်မှုတိုင်းတို့ဒီမှာတက်တန်းနေဖြစ်လာတာထင်တယ်ဟဲ့အဲ့တော့အတိတ်ကံတီဆောက်တာကိုတို့ပြစ္ဆုတ်ပံကံကလိုက်ပြီးတော့ဖြက်သီးနေတယ်ဟင်တို့ပြစ္ဆုတ်ပံကံကကိုလှုပ်လှိစိတ်လှုပ်နဲ့မဖြက်သီးဘူးလားဟင်အတိတ်ကတီဆောက်ထားတဲ့ကံကိုတို့ပြစ္ဆုတ်ပံကံကမဖြက်သီးဘူးလားအဲ့ဖြက်သီးတယ်ဗျာပြီးတော့တို့ဒီအတိတ်ကပါလာတဲ့ကံဝိညာဉ်ကံပြုံးကသိတဲ့အသည့်ကိုကံဝိညာဉ်လို့ပြောတာဟုတ်ဗျာ အဲ့ဒီကံဝိညာဉ်တိုင်းဒီလူဘဝရောက်တော့လေညင်ရလို့ဖြစ်လာတာတင်တယ်ဟဲ့သေရိုက်လို့ဝါသနာတို့ဖြစ်လာတာမဟုတ်ဘူးလားဒါဖြင့်အဲ့ဒီကံတီထောက်ထားတဲ့အိမ်ကိုစိတ်ကဟောဝိုင်းမဖြစ်သေးဘူးလားအဲစိတ်ကဖြစ်သေးတယ်လို့ဥတုကကောတို့စားတဲ့အာဟာရကကောအဲဒီလိုဖြစ်သေးနေတယ်ဆိုလို့ရှိရင်ဖြစ်သေးရင်မဖြစ်သေးဘူးလားအဲပြည့်စည်တဲ့အတွက်တို့ဘယ်နဲ့တော့များဟိုကလေးငယ်လေးတစ်နှစ်သားနဲ့နှစ်နှစ်သား ဘယ်တော့ရုပ်ချင်းတူသေးလားဟင်တကာဟိုတို့နှစ်နှစ်သားလောက်နဲ့10နှစ်သားရုပ်ချင်းတူသလား10နှစ်နဲ့20ပေါ့20နဲ့30ပေါ့30နဲ့40ပေါ့ဘာလို့မတူတာလို့ဘူးဖိုးရှင်ဘာလို့မတူတာဟွာယင်းလို့တဲ့ဗျာပြက်လို့မဟုတ်ဘူးတဲ့အာယင်းလို့တယ်ဗျာယင်းလို့တယ်ဗျာပြက်လို့ဟုတ်ဘူးတယ်ဗျာဟင်ဟုတ်ကလားရဲ့တော့မပြက်ဘူးပေါ့ဖိုးရဟင် လှုပ်ဘူးဗျဘယ်နဲ့တော့အာကာရှင်ရဲ့ဟင်ဟင်အနှစ်ရှင်လားအာကာရှင်လားဟင်အနှစ်ရှင်လားအာကာရှင်လားဟင်အဲ့တော့တို့အရွယ်တွေအရွယ်တွေတဖြည်းဖြည်းနဲ့ပြက်ပြီးလာတာဒါတို့ခုနပြောတဲ့ကာရှင်ဖေးရှင်ဥရုရှင်အာရရှင်ကတို့တိဆောက်ထားတဲ့ခန္ဓာအိမ်ကိုအမြဲတမ်းဖြက်ပြီးနေတာတင်တယ်အဲဖြက်ပြီးရင်ပြက်ပြီးမှာပေါ့ပြက်ပြီးတဲ့အတိုင်းတို့တသတသပြက်ပြက်ပြက်ပြက်လာတာတင်တယ်ဟဲ့ပောက်ကလားဗျာ အဲ့တော့တို့ကာလာသားကာလာသမီးဖြစ်တယ်ဆိုတာကလေးသေးလို့ထင်တယ်ဟဲ့ဟုတ်ကလားကလေးသေးလို့ကာလာသားကာလာသမီးဖြစ်လာတာမဟုတ်ဘူးလားတခါကာလာသားကာလာသမီးဟိုအိမ်အောင်တယ်ဖြစ်လာတာဟင်ဒါကာလာသားကာလာသမီးသေလို့ထင်တယ်ဟိတခါဖိုးကြီးဖွားကြီးဖြစ်လာတာဟောအိမ်အောင်တယ်သေလို့ဟုတ်ကလားဗျာအဲ့တော့တို့ဟိုတို့ကလေးငယ်လေးဘဝဟုတ်ကလားဟင်အခါလဲကျော်နှစ်ခါလဲသုံးခါလဲဆိုပါတော့ဗျာအဲ့ဒီတုန်းကဟင်မိဘရင်ဝင်နေနေရတာထင်တယ်ဟိ အင်းအဲ့ဒီကနေကလေးပြက်လို့ကလာသားကလာသမီးကြတော့မိဘရင်ခွင်ကထွက်ပြီးအပြင်ကိုအိမ်ဟိုတိကြနေနေသွားပြီထင်တယ်တိကြနေအဲ့ဒီချိန်ဟုတ်ကလားဟဲ့တခါတို့ကာလာသားကာလာသမီးပြက်တော့အိမ်တော်တပြတ်မသွားဘူးလားအဲ့တော့လေကိုအိမ်ကနေလေအိမ်မယားအိမ်လိုက်ပြောင်းရတယ်ထင်တယ်ဟဲ့ဟဲ့ဟိုဟောပြောင်းတာဘာလို့ပြောင်းတာပြောင်းတာဘာလို့ပြောင်းတာတော့ပြက်လို့ပြောင်းရတာမဟုတ်လားမပြက်လို့ပြောင်းရတာလားပြက်လို့ပြောင်းရတာလားအဖိုးရှင်ဟုတ်ကလား မေးလို့ရဟုတ်သေးအကားရှင်ဟင်ဟင်တကားတို့ဟိုအိမ်အောင်တဲ့ဘဝပြည့်ပြီးတော့အဖိုးကြီးဖွားကြီးထင်တယ်အဲ့တော့အိမ်ဦးမှာထင်တယ်ဟဲ့ဟင်နောက်ဖေးခန်းကထွက်ပြရတယ်ထင်တယ်ဝင်ရသေးလားဟင်တာရီသမီးတွေကသိမ့်လိုက်ပြီဟင်အဖိုးကြီးဖွားကြီးဆိုတော့အိမ်ပြင်ထုတ်လိုက်ပြီးအိမ်ဦးခန်းရောက်သွားဟုတ်လားဟဲ့ဖန်တကာဆာမတို့ဟင်အခုပဲလေတို့နောက်ဖေးခန်းလားအိမ်ဦးခန်းရောက်သွားကြဟင် အဲ့နင်းထုတ်လိုက်ပြီဟုတ်ကလားဗျအဲ့တော့အတွင်းကနေခွင့်ရသေးလားဟဲ့အဲဒါဟာလားဘယ်လိုဘဝပြောင်းလို့ထင်တယ်ဟင်ဘဝပြောင်းလို့ဟောပြက်လို့ဗျအဲနင်းထုတ်ခံရတာဟောအဖိုးကြီးအဖွားကြီးများပြက်ရင်တော့သွားကြတင်ကြင်ကုန်အိမ်တောင်တွေဝေးရှိမှာဟုတ်တယ်နဲ့ဟင်အဲဘာလို့ပြောင်းရတာတုံးကြရလားပြက်လို့ပြောင်းရတာလားဟုတ်ကလားမပြက်ရင်ပြောင်းရပါမလားဟင်အဲ့တော့တို့မိခင် ဖခင်ရင်ဝင်ကနေပြီးကိုတီးကြနေနေတယ်ဒါပြောင်းမိတယ်ဟဲ့ဒီကနေတီးကြနေရကနေလင်းအိမ်မရအိမ်ပြောင်းသွားပြီဟဲ့ဒါပြက်လို့ထင်တယ်ဟုတ်ကလားတခါလင်းအိမ်ကိုအိမ်ကိုရမယ်အိမ်တော်ဦးသီးဘဝရောက်သားတွေသမီးတွေနဲ့တခါသားတွေသမီးတွေလူလားမြောက်ပြီးအဲသားတွေသမီးတွေကခြေတက်ကိုကခြေကြသွားတယ်လေလုံနိုင်သေးလားမလုံနိုင်တော့သားတွေသမီးတွေကိုအကုန်လုံးအာနာထိုးအရရတယ်နော်သင်ကြည့်တယ်ဟိုသီးသီးအုပ်သားရောအိမ်ရောရှိရှိသမျှအကုန်ထိုးအရရတာထင်တယ် ဟုတ်ကလားအဲ့တော့အာနာမဲ့တင်တယ်ဟဲ့ဟုတ်ကလားရဲ့သံတကာသံမရဲ့အာနာမဲ့သေးဘူးလားဟင်ငင်ကိုမလုံးနိုင်တော့သူတို့အာကိုရပဲလေအဲ့တော့ဘယ်နဲ့တော့အိမ်ပြင်ထုတ်ခါပဲထင်တယ်ဟုတ်ကလားဟဲ့ဟင်အိမ်ဦးခံရောက်သွားပြီမဟုတ်ဘူးလားအိမ်ပြင်ထုတ်ခါရရပြီဘယ်နဲ့တော့လဲအပြောင်းနာမှမရပါတော့တော့ပြက်လို့လားမပြက်လို့လားတိုင်းအဖိုးကြီးဖွားကြီးပြီးတော့ဘယ်ပြောင်းဟုတ်ကလား တိုင်းဆန္ဒကဆာမတို့နောက်ဆုံးပဲကြောင်းကြမယ်ဟဲ့ဆာမရဲ့နောက်ဆုံးပဲကြောင်းမှာတော့ခမေးလို့မရအဖိုးရှင်ပဲကြောင်းမလို့ဟုတ်နေရာမှတ်ပြီလားကိုယ့်အတွက်နေရာမှတ်ပြီလားဘယ်နာတော့အဲသူသူ့အတွက်နေရာမှတ်ပြီးသားတဲ့အိမ်နေရာမှတ်ပြီးသားတဲ့ဒီဖိုးဟင်ကွက်လက်ကလေးတဲ့အောင်မအဲ့ဒီနေရာကွက်လက်ရှိပါအောင်လားအောက်တူကြီးအဖိုးရင်ရောက်နေတာရှိဦးမှာဗျဟင်ဟင် အောက်တူကြီးပဲနဲ့တော့ဖိုးရင်ရောက်နေတာမရှိဘူးမရှိနေဘူးလားဟင်အာကြည်ပါအောင်တော့ဒီဖိုးတော့ဟင်ကြည်ပါအောင်တော့ဗျာသုံးဝင်နေမှာတဲ့သူများအိမ်ကိုကြည်သားဟင်ဟင်အဲ့ဒါတို့ကြောင်းနာမှာနေများပြက်လို့ရှိတယ်ထင်တယ်ဟဲ့အဲ့ဒါတို့အပြက်မှအပြက်အပြက်မှအပြက်သွားနေတယ်ဒါဒါကိုတို့ခန္ဓာဖြစ်စဉ်ကိုဟိုဘာလေးလုံးလို့ဟုတ်ကလားဒီလာပြီးအာထုံမှာရိတ်တာဝင် အာထုံမှာ မဟုတ်ဘူးဟုတ်ကလားတရားဆိုတာသဘောလေးထင်တယ်ငရုတ်သီးမှာကောသူ့ရဲ့သဘောတတ္တိလေးမရှိဘူးလားတတ်တတ်တဲ့သဘောတွေသူ့တတ္တိပဲဟုတ်ကလားဟဲ့အဲ့ဒီငရုတ်သီးရဲ့သဘောမျိုးခြင်းမှရှိသလားအဲ့ငရုတ်ပဲထားပါအောင်တော့ဗျာငရုတ်သီးရဲ့သဘောမျိုးကိုငရုတ်ကောင်းမှရှိသလားမရှိဘူးဟင်ငရုတ်သီးရဲ့သဘောတတ္တိဘယ်မှာရှိတယ်လဲငရုတ်သီးမှာပဲရှိတယ်အဲ့တော့ငရုတ်သီးစားရင်လည်းငရုတ်သီးစတဲ့သဘောလေးကို မင်းအောင်ကြည်သမ်းပါလားဟုတ်ပါအဲငရုတ်သီးသားဘယ်လိုနေတော့ဟင်ဘယ်လိုသတ်တော့ဟောဗျာဒုတိယမေကုံဖြေနိုင်သေးလားဓာတုသဘောကိုသေချာမကြည့်ခဲ့လို့ထင်တယ်သာရုံကတည်းကသတ်ပုံစံနည်းလေးကိုသေချာကြည့်ခဲ့ရင်ဘယ်လိုကိုသတ်တယ်ပြောနိုင်မလားဟင်ဒီဘက်တော်သိပါဘူးဗျာတို့သာဒီဘက်တော့ဟိုအပုတဲ့ဂျိုးလေးနဲ့ရွှေအပ်တဲ့နဲ့ရှိသေးကြငရုတ်သီးတောင်အမျိုးသားတွေဟုတ်ကလား အဲ့တော့အပူကြတော့ဘယ်လိုသတ်တယ်ဂျိုးလင်းကြတော့ဘယ်လိုသတ်တယ်ဟုတ်ကလားရွှေအပ်ကြတော့ဘယ်လိုသတ်တယ်ခွဲခွဲခြားခြားပြောနိုင်ဘူးလားဟုတ်ကလားဟင်တခါတည်းတို့ဒီဂျိုးလင်းဆိုတာတို့ဒီတပြည်လုံးမှာသုံးနေတဲ့ဟာတွေလေလေတိလင်ကောက်နေဟာလေအရှိလေအဲ့တော့ဒီလင်တိလင်ကောက်တောင်းလက်ဦးသီးနဲ့နောက်သီးတူမလားဗျာအဲလက်ဦးသီးတောင်မဲ့ပင်ရင်းသီးနဲ့ပင်ကြားသီးတူမလားဗျာဟုတ်ကလားဗျာအဲ့တော့တို့ပင်ရင်းသီးပဲစားတယ်ဆိုပါအောင်တော့ဝါဃာသာဆယ်ချက်နဲ့ 15ချက်စပ်ပုံရင်တူမလားဗျာတို့ကငရုတ်တိစတယ်ဒါနဲ့ရထားတာတဲ့တိရှိတိုးသေးလားဟင်ငရုတ်တိတရားဘယ်နှခါနာပြီးပြီတော့ငရုတ်တိကဟောမသွားဘူးလားငရုတ်တိကဟောမသွားဘူးလားငရုတ်တိဓမ္မကတိကတွေကရှားပလင်ပေါ်မှာဟောလားဟင်မနာလိုက်ဘူးလား ဘာဖြစ်လို့တော့ဟောဗျာဟောလုတ်ကြောမဲမကြိုက်လို့တဲ့ကြိုက်တဲ့ပုဂ္ဂိုလ်တွေကယင်ပြောသားမှာဗျာမကြိုက်တဲ့ဟာကယင်ရှိတို့လာပြန်ပါပြီဟင်ဟင်ဟင်အဲ့တော့တို့ငရုတ်သီးသားဖို့တာဟိုကြိုက်တဲ့ပုဂ္ဂိုလ်တွေကဘယ်နှကြိမ်ရှိပြီတော့သားတိုင်းသားတိုင်းကငရုတ်သီးကခမှုခြုံဝင်သွားတာပဲလားသူတတ်တိသူပြမသွားဘူးလားဟင်ခမှုခြုံဝင်သွားလားသူတတ်တိသူပြသွားသလားအဲ့သူတတ်တိသူပြသွားတာပဲဟုတ်ကလားတို့တော့တို့ကသတ်ခံနေပြီးရောထင်တယ် စစ်တိုးသေးလားတိုးငရုတ်သီးသီးစိုက်ပြီးဟင်အဲ့တော့ငရုတ်သီးစပ်ပုံစာနည်းတီတို့လိုက်ပြီးမှတ်ခဲ့မှတ်ကြည့်ခဲ့ဘူးသလားဟင်တတိနဲ့လေ့လာဘူးသလားအဲ့တော့သတ္ထာနဲ့ရထားလို့ရှိရင်ဒီနေရာမှာတင်အငင်းပွားကြပြီထင်တယ်ကြိုက်တဲ့ပုဂ္ဂိုလ်ကကောင်းတယ်ပြောမလားမကောင်းကြောမလားမကြိုက်တဲ့ပုဂ္ဂိုလ်ကကောင်းတယ်ပြောမလားမကောင်းကြောမလားဒါညင်းနေတာဘယ်နာမှာတော့ဟဲ့ဒီအစမှညင်းနေတာထင်တယ် အဆုံးထိတာလိုက်သွားရင်ငင်းဖို့ရှိသေးလားကောင်းတယ်ဘောပြောပြရရှိသေးလားထုံးတယ်ဘောပြောပြရရှိသေးလားအေးပြအဲ့တော့တို့ကဒီအစမှရထားလို့ဟိကြိုက်တယ်မကြိုက်ဘူးဒီမှာအငင်းပွားနေကြတာထင်တယ်ကောင်းတယ်မကောင်းဘူးဆိုတော့ဖုံးဖြတ်ချက်မှားလို့ထင်တယ်ဟဲ့တို့ပညာဝိပ္ပန္နာတထင်တယ်အမှားမှားခဲ့လို့ထင်တယ်ဟိဟုတ်ကလားစိတ်ဓာဝိပ္ပန္နာတဟင်တို့အတိကမှားခဲ့လို့ထင်တယ်ဒိဋ္ဌိဝိပ္ပန္နာတအယူကမှားခဲ့တာထင်တယ် ဘာဖြစ်လို့မှားတော့ခံစားတဲ့နေရာဝေဒနာကောသေးသေးလေးကိုကြီးအောင်ချဲ့ပြဘူးလားဟင်တို့ငရုတ်ပြီးရှားပြင်းကြီးတပြင်းရှိရင်တပြင်းလုံးလုံးလုံးကြီးစကားတဲ့အများကြီးစအားကြီးစပြောင်းလို့ဖြစ်တာဟောတော့စတာတွေကဘာရှိပဲနဲ့ဟုတ်ကလားဗျာဒီလိုဆိုတို့ဝေဒနာကောမချဲ့ဘူးလားပညာကောစတာတွေကတော့ပေါ်ပြီးပြောက်သွားတာဟုတ်မိကိုလိုပဲထင်တယ်ဟင်မိကိုလိုပဲထင်တယ်အချိန်ပဲထင်တယ်ဘာရှိတော့ဘာရလိုက်တော့ စာရင်မတ်တပြောက်နေတာထင်တယ်စာရင်မတ်တပြက်နေတာမဟုတ်ဘူးလားသို့တော်သူပညာကနေတော့အစကဘယ်လိုပဲကဲသို့နဲ့သူကတခါတည်းမဟုတ်တာအဟုတ်လို့ပြီးလှဲ့မပြဘူးလားဟုတ်ကလားဟဲ့ဟင်ပညာကလည်းလှဲ့တယ်ဝေဒနာကလည်းချဲ့တယ်ဟုတ်ကလားဝိညာဉ်ကတော့သူကြိုက်တာဆိုဒါကောင်းသူမကြိုက်တာဆိုဒါမကောင်းနဲ့ဝိညာဉ်ကတော့တို့မလိမ့်ဘူးလားအဲ့တော့တို့မှာအချေရော အလှဲရောအလိမ့်ရောဒါတွေပါနေတဲ့အတွက်တို့မှာ ဘယ်နဲ့တော့ဟဲ့အမှတ်ကောမမှားဘူးလားအမှန်မှားတော့အမြင်ကောမမှားဘူးလားအမြင်မမှားအမြင်မှားနေတော့အထင်ကောမမှားဘူးလားအဲ့တော့ငရုတ်ပြီးပြီးစာဣဒါနကုံပြီးရောအဲ့တော့ကြိုက်တဲ့ပုဂ္ဂိုလ်ကလည်းဘယ်နဲ့တော့တထာပြီးတထထင်တယ်စားဖို့ကြိုးစားရမယ်ထင်တယ်မကြိုက်တဲ့ပုဂ္ဂိုလ်ကငရုတ်သီးမြင်လက်ဆောင်ဖို့ကြိုးစားအောင်မှာပဲထင်တယ်ဟင်ငရုတ်သီးမြင်တဲ့ငရုတ်ကိုတို့မကြိုက်တဲ့ပုဂ္ဂိုလ်ကရှောင်ဖို့ကြိုးစားရဘူးလားဟုတ်ကလားဟဲ့ အဲ့တော့ညင်းမိတာဒီအစာလေးမှတင်အစာလေးညင်းနာတောင်သူ့ကိုအရှိကို အရှိတိုင်းသဗ္ဗုစာနည်းလေးကိုတီးအောင်ကြည့်လို့ရှိရင်ညင်းစရာရှိသေးလားဟုတ်ကလားဟဲ့ဟင်အဲ့တော့ငရုတ်သီးတရားဟောလဲငရုတ်သီးတရားလေးရိုးရိုးသေးသေးနာလိုက်ကြရင်ဗျာအစာကောပြတ်ဟုတ်မလားခင်ဗျားတို့စာရင်းနာရုံပဲထင်တယ်ဒီလိုတောင်လားနာဖို့မလိုဘူးထင်စာရင်းနာရုံထင်တယ် အခုလိုရိုးရိုးသေးသေးကြီးထိုင်ဖို့လိုသေးလားဟင်ထောင်ချောင်းကြီးထိုင်နာဟောမရဘူးလားငရုတ်တရားမဟောဘူးလားဟင်ထောင်ချောင်းကြီးထိုင်ပြီးနာတော့ငရုတ်တရားမဟောဘူးလားဟင်မင်းငါမယုံသေးဘူးကွာဆိုပြီးခေါင်းမချုံဝင်သွားသလားစိတ်ကောက်ပြီးငရုတ်တရားဟင်ဟင်ဟောမှာပါပဲမဟုတ်ဘူးလားထောင်ချောင်းကြီးထိုင်နာလဲဟောမှာဗျာဟင်ဒလပဲထိုင်ပြီးနာရင်ကောဟင်ဟုတ်ကလားဗျာ သူ့သာသူ့ရှာပလင်ကိုတင်လိုက်လို့ရှိရင်မဟောဘယ်လိုကြီးနာနာအိပ်ရနာတော့ဟောဟိဟုတ်ကလားဟင်အဲ့တော့ငရုတ်တိတရားအဲနားနေတဲ့အတွက်အစာပြက်တေးပြောမလားဟင်စာရင်နာမှာမဟုတ်ဘူးလားဒါအစာပြက်တယ်ကောပြောဖို့လူသေးလားအလုတ်ပြက်တယ်ကောပြောဖို့လူသေးလားဟင်တိုင်းဘာစင်ကြီးပေးဦးမေးလို့ရအောင်ဟင်မအားလို့ပြောကြရှိသေးလားဗျအလုတ်ပြက်မှာသို့လို့ကော ရနိုင်ကြလောက်တော့လို့ဟောဖင်ရေးပေးဖို့လိုသေးလားငရုတ်ဒီဟောဟောတာလည်းနားနေရင်ဟုတ်ကလားဟင်သူ့အကြောင်းလေးမသိနိုင်ဘူးလားဟဲ့ငရုတ်ဒီမသူစတတ်တဲ့သဘောလေးကြည့်တယ်အဲ့ဒီစတတ်တဲ့သဘောလေးကသူ့စကြောင့်သူ့တတ္တိကိုသူ့အင်အားရှိသလားဟောပြမသွားဘူးလားဟုတ်ကလားအဲ့ဒီငရုတ်ဒီကအာဒုမှုသတ္ထာနေမှာဗျဟင်အဲခွေးရှာကြီးတို့စပ်ပါဘူးတပါဟုတ်ကလား ခွဲမွန်နေမှာပါဗျာဟိုနွားရှာသွားတို့ဟုတ်ကလားဒီလိုဆိုငရုတ်တိမျက်နာလိုက်လာဟိတရားသလားမတရားသလားအဲငရုတ်တိတရားဗျာအဲတရားဗျာဟုတ်လူလူချင်းမှမျက်နာလိုက်ချင်လိုက်မှာသူကလိုက်ဟုတ်ဟုတ်ဗျာဟင်ဘသူရှာတို့တို့ဘယ်နေတို့သူတတ်တိသူတော့ပြသွားမှာဗျာဟုတ်ကလားအဲ့တော့တို့သိရှိမှမဟုတ်ပါဘူးရတဲ့မဲ့နဲ့လည်းပဲတို့ဘာတော့ဟဲ့ ဟင်ဘသွန်ကြောက်ကလေးနဲ့ရောထောင်းလဲစချူချူပဲသူ့တတ်တီတော့ပြသွားမှတယ်ဟင်ခင်ဗျားညင်မိမိပုတ်ကလေးနဲ့ရောထောင်းတော့ဟောစချင်းချင်းပဲသူ့တတ်တီတော့ကြော့ပါမလားဟိအပြမှာပဲဒီလိုဆိုရင်တက်မဲ့နဲ့ပေါ့ငောသူဘယ်နဲ့တော့တရားသလားမတရားဘူးလားအဲ့ဒါတရားဗျဟုတ်ကလားဟိရူပါဓမ္မအရူပါဓမ္မဒါဆိုရူပါဓမ္မမဟုတ်ဘူးလားဟိရုပ်ရဖောက်ပြန်နေတဲ့ဟာလေးလဲဓမ္မဆိုတာသဘောပဲထင်တယ် သူစတတ်တဲ့သဘောလေးပြောပြနေတာဒါဓမ္မမဟုတ်လားဟင်ဒီဓမ္မယုံနဲ့ထိုင်မှာဓမ္မလားကိုယ်အင်ငရုတ်သီးသားရင်ရောဓမ္မမတွေ့နိုင်ဘူးလားဟုတ်ကလားဗျငရုတ်သီးဓမ္မလေဟင်သူသူသဘောလေးပြောနေတယ်အဲ့တော့တို့ဒီငရုတ်သီးဓမ္မလေးဟောဟိုကြိုက်တဲ့ပုဂ္ဂိုလ်ငရုတ်သီးကိုကြိုက်တဲ့ပုဂ္ဂိုလ်ကြာရင်ငရုတ်သီးရှားတဲ့ဒုက္ခကောမရှိဘူးလားဟင်ရှားတဲ့ဒုက္ခလေး အဲရှာလို့ရလာတော့ဟောသူ့ကိုမကြော်မလော်မထောင်းမထူပဲနဲ့ပြီးသလားအဲ့တော့ကြော်လော်ထောင်းထူတဲ့ဒုက္ခဟောမရှိဘူးလားဟာရှိတာပဲပြီးတော့တို့တို့ဒီကြော်လော်ထောင်းထူယုံနဲ့ပြီးသလားသူ့ကိုဂိုင်းပေးရဝါပေးရမျိုးပေးရဒီဒုက္ခတွေရောမရှိနိုင်ဘူးလားဒါဖြင့်ငရုတ်တိသမှုရိယမှာဟောငရုတ်တိဒုက္ခမရှိဘူးလားဟုတ်ကလားရှိနေလို့ရှိရင်ဒီငရုတ်တိသတ္တာလေးကိုတို့ဘယ်နဲ့တော့ဟိုအမှတ်ကလေးနဲ့ဝါလို့ဝါတယ်ဝါတယ်နဲ့ မယုတ်တိမက်ကဝင်နေရင်မယုတ်တိနေတော်တာကိုမဆိုင်နိုင်ဘူးလားဟုတ်ကလားမယုတ်တိမှာတော့တစ္ဆာမရှိဘူးလားအဲ့ရှိတာပဲဗျာအဲ့တော့တို့ဒီလိုလေးသာမှတ်နေလို့ရှိရင်ဟုတ်ကလားဘယ်ဟာမှမှငရုတ်တိတွေစာရင်ပြက်နေတာမသိနိုင်ဘူးလားဟင်စာရင်ဂုံးနေတာကောဟင်တို့ဒါရင်ဟိုဆယ်ကဝါနဲ့အခါ20ဝါတတ်တည်ချင်းတူပါမလားဟဲ့ဟင် ဟိုဝါကာသာနဲ့ဝါလို့ခရီးလေကောတတ္တိချင်းတူပါမလားအဲဟိုဝါလို့ကုံနာနေကြရင်ကောတတ္တိချင်းတူပါမလားဒီလိုဆိုငရုသီးသည်စဤစွာမြဲတာဟင်တခုပြီးတခုပြက်ပြက်ပြက်ပြက်လိုက်နာတယ်ဟဲ့ဒီလိုမြင်လို့ရှိရင်ငရုသီးပေါ်ဟိုဆွဲလာခြင်းရှိဦးမလားဗျာဟုတ်ပါမလားဗျာဒါရင်ငရုသီးဆွဲ၍ဖြစ်တဲ့ဘဝတွေရနိုင်ပါဦးမလားအဆွဲမှရှိပဲနဲ့ဟုတ်ကလားဗျာဟင် တန်ငယုတ်တိဆွဲရင်လေအပြက်မြင်လို့ရှိရင်သူ့ဆွဲဦးမလားဟဲ့မင်းအစရထားလို့တို့ဆွဲတာတင်တယ်ဟဲ့ဟုတ်ကလားဗျာငယုတ်တိကိုဆုံးအောင်လိုက်လိုက်လို့ဘာမှမရှိဘူးသဘောဘဲလို့ဒီလိုမှချက်ချနိုင်ရင်သူ့ဆွဲဦးမလားဗျာတွေ့တော့မှာပေါ့မတွေ့ရင်တော့ဘူးပေါ့ဟုတ်ကလားဗျာဒီလိုဆိုရင်ကိလေသာဝင်တော့မပေါ့နိုင်ဘူးလားဟင်ဟုတ်ကလားအတွေးနဲ့သုံးဖို့လူသေးလားဟဲ့ဒီလိုပဲဟဲ့တို့ဘာတို့ရှိတဲ့ဟိုအစာအာဟာရတွေရော သူ့တတ္တိသူနဲ့ဟောမသွားဘူးလားဟဲ့ဟုတ်ကလားတို့ဟာနာလားဟဲ့ဟင်မေးလို့ရအောင်ဟုတ်ကလားတို့အသင်တတ္တိတွေကဟောဟောဘူးလားအတန်ငါကောအနငါကောဟင်ပြီးတော့အတွေ့အထိတွေကကောအတွေ့အကြံတွေကကောအဲဓမ္မဂတိက6ဦးရှိတယ်ပလင်6ခုရှိတဲ့အတွက်ဟုတ်ကလားဟဲ့ဟေးသူ့နေရာနဲ့သူတော့သူ့တတ္တိလေးသူ ပြပြီးခေါ်သွားတာကြည့်တယ်ဗျာဟေးအဲ့တော့ရွာတဲ့နေ ဘယ်နဲ့တော့တို့ဒီမှာနဲ့ရွာတဲ့နဲ့ဘယ်ကဓမ္မဂတိကပေါ်တော့ဟုတ်ကလားရွာတဲ့ဓမ္မဂတိကပေါ်ဒီလိုဆိုရွာတဲ့ကြတော့ဟောဓမ္မဂတိကတွေမှုလို့ပေါ့အောင်ကြွလာပြီးတို့ခေါ်နေတာနာလားဘာဖြစ်လို့နိဗ္ဗာန်သွားမပြင်းလို့နဲ့တူပါဗျာဟိဘာလို့မနာတာတော့လောကရောမသိမသိလွန်းလာဗျာဟိဟိအဲ့တော့ဘယ်အာယုံဖြစ်ဖြစ်ဟုတ်ကလား အာယုံဘက်ကကြည့်ရင်လေအာယုံရဲ့မီးနေတဲ့ဝတ္ထုဟောသူလည်းပြက်လို့ဖြစ်လာတာတင်ဟဲ့ဟုတ်ကလားဟိုမီးကိုကိုကြည့်လို့ရှိရင်ထင်းပြက်နေတာမသိနိုင်ဘူးလားအဲ့တော့ဒီအာယုံကိုကြည့်လို့ရှိရင်အာယုံရှင်ပြက်နေတာမသိနိုင်ဘူးလားဟုတ်ကလားဟဲ့အဲ့ပြက်နေတာပဲတခါအဲ့ဒီအာယုံရဲ့တိုက်ခိုက်မှုကြောင့်တို့ဟောတတ်တာမလားတို့လည်းပြက်ပြက်ဟိုပြက်ပြက်ပြီးလိုက်နာတင်ဟဲ့အာယုံတိုက်ခိုက်တော့တို့ပြက်နေမှာတင်တယ်တိုင်းရင်တို့ဟောတတ်တာလားဟဲ့အဲ့တစ်ဖက်လည်းတတ်တာလားတို့ဟောတတ်တာလား အကုန်လုံးအပြက်မှအပြက်သို့သွားနေဗျဟုတ်ကလားအဲ့တော့ဒီအပြက်မှအပြက်သို့ကြီးလည်းသွားနေရင်ဟုတ်ကလားတရက်နေတဲ့ဟင်တို့အပြက်တည်းကြီးတဲ့သူ့သားနေဘာဖတ်တယ်နော်တလားလောက်ဆိုရင်ဟောတနှစ်လောက်ဆိုရင်ဟောဆယ်နှစ်လောက်တော့တင်မယ်မဟုတ်လား20လောက်စုမယ်ဗျ30လောက် ဘယ်တော့တင်မှာတော့အာဟုတ်ကလားဘယ်တော့တင်မတော်တော့အဖတ်တယ်အပြက်တကြီးတဲ့တို့လုံနေတာအဖြစ်ဘယ်နှခါလို့ဘူးတော့ဟင်ဟုတ်ကလားအဖြစ်တင်ပြီးလုံနေတာတို့အပြက်တကြီးတဲ့မဟုတ်ဘူးလားအဖတ်တင်တဲ့လို့ဘယ်နှခါလုံတုံးဟဲ့လူဘဝရောက်လာတဲ့တို့အဖတ်တင်တာဘာလုပ်ပြီးပြတော့ဟင်ဟုတ်လားသေးတဲ့နောက်ဟိုဘက်ကိုဘဝဆက်ဆက်ပါသွားမဲ့အလုပ်တို့ဘယ်နှခုလုပ်ပြီးပြတော့ဟင်မေးလို့ရဘူး အဖိုးရှင်ဟင်ဘယ်မှမေးကြမဖြစ်တို့အဖိုးပဲမေးရမှာဟင်ဘဝဆက်ဆက်ပါသွားမဲ့အလုပ်ကိုတို့ဘယ်လောက်လုပ်ပြီးပြုံးဟုတ်ကလားဗျတို့ရိုးရှိနေတဲ့ဟိုအချာယံသိသိတွေကတည်ထားကြရမှာတယ်မဲ့ဟင်တို့မဆိုတာနဲ့တို့ကိုကြီးဟောတို့ကိုကြီးတောင်ထားကြရမှာတိုင်းတို့လုပ်ခဲ့တဲ့တဲမှာဘာရမတော့ဟိအပြက်တည်းကြီးတဲ့စုနေတာဘာရတော့ဟင်အဲ့တော့ဘာမှမရဘဲနဲ့ပြန်ရမှာပေါ့လို့ဘူး ဘာမှမရတာကြီးနဲ့ပြန်မှာပေါ့လက်ကြီးတဲ့ပြန်မှာပေါင်ပေါ်ဦးမျိုးတွေနဲ့တူတယ်ဟင်ဒုတ်ပေါ်ဦးကသေးတောင်သူ့သူ့ပြည်သူလူတို့ကိုတရားဟောသွားသေးတယ်ဟင်ငါသိရင်ကွာတဲ့ငါညာဘက်လက်တစ်ဖက်ကိုအခေါင်းပြင်ဘက်ကိုထုတ်ပြကြသားမှာလို့တမှားသွားဟုတ်ကဲ့အဲ့တော့သူကတတိရှိတဲ့ပုဂ္ဂိုလ်နေမှာဟုတ်ဗျဟင်သူကတရားလို့တဲ့ပုဂ္ဂိုလ်မဟုတ်ဘဲနဲ့သေကံနိကြတော့သူကညာဘက်လက်ကြီးကိုဆောက်တော့သေးသွားဟုတ်ကဲ့ အဲ့ဒါကြီးတရထားနှစ်ရထားသုံးရထားနေမှာပေါ့ဗျာဟုတ်ကလားအဲ့တော့သူ့အခေါင်းသွင်းတဲ့ခါလာကြတော့သူ့လက်ထုတ်ကြီးနဲ့ဒီအတန်းကြီးဆိုတော့အပြင်ဘက်ကိုထုတ်ထားရတာတဲ့ဟုတ်ကလားသူ့အတွင်းသွင်းလို့ခေါင်းနဲ့ဝင်မမလားဟဲ့အဲ့လိုကြီးထုတ်သွားတာဗျအဲ့တော့သူပထမနေ့တော့ဆုတ်ကြီးနေမှာပေါ့ဒုတိယနေ့တော့ရောင်းမလာဘူးလားတတိယနေ့ကျတော့ကိုင်းလာပြီထင်တယ်အဲ့တော့ဟိုချမဲ့နေ့ကျတော့ဘယ်လိုလက်ကြီးကားပြီထင်တယ်ဟင်အဲ့ဒါသူမตาချတော့တလန်းလို့အဲ့လိုပြသွားတယ်ငါသားပဲတဲ့ ပါပါသွားတော့ဟုတ်ကလားဟင်တို့ဟာတွေလည်းပေါ်ဦးမျိုးလားပါပါတော့ပေါ်ဦးလို့ပဲလားဟင်ပေါ်ဦးကမှဟိုဘာတော့လက်ခါပြသွားပြီဟင်ဟင်သူဘာမှပါဘူးတဲ့ဟင်ဒီလိုလေးလက်ကလေးပြပြီးတော့အခေါင်းကြားတဲ့ကလေဟင်လမ်းပေါ်မှာတလန်းလုံးတို့သွားတဲ့နေရာတိုင်းသူ့မြင်မှတင်တယ်ဟဲ့ဟုတ်ကလားဟင်လက်ကိုဒီလိုဖြန့်ပြသွားတယ်ငါဘာမှပါမသွားဘူးတဲ့ ဘာဖြစ်လို့တော့ပေါ်ဦးအပြက်တွေကြီးတဲ့စုသွားလို့ထင်တယ်ဟင်တို့ဟာတွေကအပြက်တွေစုတိုင်းဘာပါမှာတော့ဟုတ်ကလားအဖိုးရှင်တိုင်းရင်ပေါ်ဦးကတော့တစ်ဖက်ပြအဖိုးကဘယ်နှစ်ဖက်ပြရမှာတော့ဟုတ်ကလားနှစ်ဖက်နဲ့မလုံလောက်ဘူးဗျာချင်းနဲ့အဲလက်နှစ်ဖက်နဲ့မလုံလောက်ဘူးဗျာအဖိုးမရတာကဟိုချင်းနဲ့လက်ဟိုလက်နှစ်ဖက်တင်လာချီရရောဘာရလိုက်တော့တိုင်းလေးဘက်လုံးကိုထိုးအောင်မနဲ့တူပါဗျာဟင် ဘယ်နှဖက်ထုတ်ရမှာတော့မဟုတ်တစ်ဖက်ထုတ်လားနှစ်ဖက်ထုတ်လားနှစ်ဖက်နဲ့ကြည့်ရပါလားတတိုင်းချီခုတ်တော့ရတော့ဘူးဟင်လက်ကတော့မရဘူးပေါ့လက်ကုတ်တော့မရဘူးဒါအဖို့ချီခုတ်တော့ရသလားဟဲ့မင်းလို့ရအောင်ရအဖို့ချီခုတ်ရလားချီခုတ်မထုတ်ရဘူးလားဖို့ဟောရဖို့ချင်းမေးလို့ရဘူးသူသူသူချီခုတ်ကလေးတော့ရထားဟန်တူတယ်ဟင်ဟုတ်ကလားအဲ့တော့တို့ဒီတိုင်းဆိုရင်ခုရှိတဲ့တန်တိုင်း တို့အပြက်တွေကြီးတဲ့စုလာခဲ့ဟုတ်ကလားဟဲ့ဘာမှမရတာတော့သိကြပြီထင်တယ်ဒါရင်ကြံတဲ့တတန်လေးကိုဒီတိုင်းပဲနေမှာလားဟင်ဒီတိုင်းပဲဟိုလက်ကြီးတဲ့ခါပြောင်းမှာလားပြေလို့ရအောင်အပြက်တွေကြီးတဲ့သူ့နေတဲ့အတွက်တို့ဘာရှိသေးဘူးဟုတ်ကလားဟဲ့အပြက်ကိုမြင်ခဲ့လို့ရှိရင်လေဟုတ်ကလားဟင်ခံစားရင်းမတတ်တော့တတိရှိတဲ့ပုဂ္ဂိုလ်ဒီဘာမှမရလိုက်တာမသိနိုင်ဘူးလားအဲဘာမှမရတာကိုမသိသိလို့ရှိရင် ဘာမှရတာတွေတို့လိုရတော့မယ်ထင်တယ်ဟဲ့ဟုတ်ကလားဟိအဲ့တော့သာသနာနဲ့ကြုံတုံးဟုတ်ကလားဗျဟိတရဏဂုံနဲ့မှာတို့အာကောမှာဓမ္မတရဏဂုံထင်တယ်ဟိတရားဒီအရေးကြီးဆုံးထင်တယ်အဲ့တော့ဓမ္မတရဏဂုံဆိုတော့တို့အိမ်နေရင်ဟောဒါလေးပွားလို့မရဘူးလားကိုလုတ်တဲ့အလုတ်တည်းရဲ့သဘောသိချင်တာထင်တယ်ခုနငရုတ်တိသားရင်ငရုတ်တိသဘောရှိသလိုဘယ်ဟာဖြစ်ဖြစ်သူ့သဘောတတ်တယ်လို့မရှိဘူးလား အဲ့ဒီသဘောလေးပေါက်အောင်ဟိုကြည့်ရတာမဟုတ်လားအဲ့ဒီအရာဝတ္ထုတစ်ခုကိုသူ့သဘောလေးသိသွားတာကိုတရားမြင်တယ်လို့ပြောတာမဟုတ်လားဗျာဟုတ်ကလားဗျာဟင်အဲ့တော့တို့ရွာထဲမှာဘာလှုပ်လှုပ်လှုပ်တဲ့အလုပ်တွေကိုတို့ဒီလိုလေးပဲတတိလေးနဲ့ဟုတ်ကလားလှုပ်နေလို့ရှိရင်သူ့သဘောလေးတွေမသိနိုင်ဘူးလားသိနိုင်ရင်အကောင်းမြင်မလားပြက်မြင်မလားဟင်အပြက်မြင်လို့ရှိရင်စွဲမလားမစွဲဘူးလားဟင်စွဲဘူးမစွဲညိမလား မညစ်လွတ်တာပေါ့ဟုတ်ကဲ့ဟင်ဟိုတို့ဘာတော့ကိုဆွဲနေတာမှမလားအကောင့်ထင်လို့ဆွဲနေတာမဟုတ်လားဟင်အပြက်ဆိုဆွဲပါအောင်မလားဟုတ်ကလားဟိုတို့ထမင်းလူတိုင်းဆွဲပါတယ်ဟောမစင်ကြဘူးဆွဲတော့ပြက်မဆွဲဘူးဟုတ်ရထမင်းတော့လူတိုင်းဆွဲပါဗျာဟုတ်ကလားဗျာဟောမစင်ကြတော့ဆွဲပေါင်းများဘာဖြစ်လို့တော့ဟာလောကရောမဲမကြိုက်လို့တဲ့ဟုတ်ကလား ဟုတ်ကလားကြိုက်အောင်ကြံဖန်ချက်ကျွေးဦးမထင်ကြော်လော်ကျွေးဦးမထင်မဟင်ဟင်စားကောင်းအောင်တမျိုးလုပ်ကျွေးဦးမထင်မဗျာဒီတိုင်းဆိုဟင်ဟင်အပြက်ဆိုဘယ်သူမှကြိုက်ဘူးဗျာအကောင်းသာကြိုက်တာဟုတ်ကလားအဲ့တော့တို့ဒီအပြက်ဆိုတဲ့အပြက်သဘောကိုမြင်နေလို့ရှိရင်ဟုတ်ကလားသွဲလမ်းပါဦးမလားဟင်မဆွဲညီဘူးဟုတ်ကလားသုံးတော့မသုံးဘူးလားသုံးပြီးမဆွဲတဲ့နေရာရောက်ဖို့ထင်တယ် ဟင်ဝိတာခါတို့ကမသုံးဘူးလားအနာသမီးကမသုံးဘူးလားသူ့ကံအကျိုးပြီးသုံးတာပဲတို့တော့သုံးပြီးဆွဲသေးလားဟဲ့ဟောတော့သဘောသိနေပြီကိုခွဲကိုဘာမှမရလိုက်တာရှိဟုတ်ကလားဟဲ့ကိုဘာမှရလိုက်ပဲဟင်ဟိုခါပိုင်းမှလာငရုတ်သီးသီးစပြီးပျောက်တာထင်တယ်တို့ရှာပေါ်ဘာကြံရည်သေးတော့အဲဘာမှမကြံဘူးဆိုတော့သိနေပြီပဲအဲ့တော့တို့သုံးတော့သုံးငါးပြားတို့လူပဲဟုတ်ကလားတို့တော့သဘောသိနေတဲ့အတွက်ဆွဲသေးလားဗျာ ဟင်ဟင်ဒီနေရာလေးညရောက်ရင်ဘယ်လောက်ကောင်းမလဲဟင်သူရောသုံးခွင့်မရှိဘူးလားသူတို့လည်းသုံးခွင့်ရှိတာပဲမသုံးဘူးလားသုံးခွင့်ရှိတဲ့အတွက်သုံးလည်းသုံးတာပဲတွဲလာဗျာဟောဗျာကဲအဲမဆွဲတော့သူတို့ဘယ်မှမညီတဲ့အတွက်သူတို့လွတ်ပြီဗျာဟုတ်ကလားဟောတစ်ဖက်ကလည်းတို့ဘာတော့ဗျာတန်ကျိုးပြီးတိုင်းသူတို့တုတ်တိတာပုံမှတင်တယ်ဟဲ့သွားအောင်မှတင်တယ် တစ်ဖက်ကလည်းဒီသဘောလေးကိုသိရင်မှတ်တယ်ဟိုလည်းဒီသဘောလေးပဲဆက်ကြည့်သွားတဲ့အတွက်တစ်ဖက်ကလည်းဒီသောတာပန်ကနေတကာရကံဆင့်တက်မှာပဲဗျဟင်ဒီလိုဆိုကံပုံမြင့်သလောက်ဟိုဘက်ကညာပုံကောမြင့်မသွားဘူးလားတစ်ဖက်ကလည်းကံပုံကမြင့်မှာတစ်ဖက်ကညာပုံလည်းသူတို့မြင့်သွားပြီမယ်ဒါတခါနဲ့နှလုံးပြီးတာထင်တယ်ဟင်ဟုတ်ကလားဟဲ့ဒါတခါနဲ့နှလုံးပြီးသွားတာမဟုတ်ဘူးလားတခါလည်းတို့တကာရကံပုံနဲ့ဒါသူနတ်ဘုံမရှိသေးဘူးလားဟုတ်ကလား သူနတ်ဘုံမှာရှိနေတော့ဒီနတ်ဘုံမှာနတ်အာယုန်တွေသူမခံစားဘူးလားခံစားလဲခံစားတယ်တစ်ဖက်ကလည်းဓမ္မအာယုန်ကိုတတိနဲ့မလို့သူ့သဘောကိုမြင်အောင်ကြည့်တယ်ကြည့်တဲ့အတွက်ဟောကိုဘက်ကလည်းညာဘုံဘက်ကအနာဂံဘုံရောက်ရင်ဒီဘက်ကလည်းကံဘုံကဓမ္မဘုံသွားမှာဟင်အနာဂံဆိုတော့သူကအိမ်တော်သားမို့လွတ်သွားပြီကိုဗျဟုတ်ကလားဒီလိုဆိုကံဘုံသူဆက်နေပါဦးမလားဟင်ဟောသူတို့ဟောဓမ္မဘုံမှာသွားမှာဗျ ဟင်ဘယ်မှမစွဲတော့တခါတည်းကံကြိုးပေးတဲ့သူတို့လိုက်ခံစားတော့ထင်တယ်ဟဲ့ဟင်ပြီးတော့ညာရောသူတရားရဲ့အရာတော့သူတို့မခံစားရဘူးလားဗျာအဲ့ဒီဓမ္မဘုံကနေပြီးသူတို့နိဗ္ဗာန်ဝင်ပါဗျဟင်သောတာပန်ဖြစ်တော်လည်းပဲတို့လူပြည်ကိုမပြန်တော့ဘူးလို့အဲ့လိုဆိုသဗျာဝိတာခာရေဗျာပြီးတော့တို့အနာတပိညပြီးတော့သူဓမ္မနာတာဗျာတရားမင်းဗျာတာသောတာပန်၄ယောက်လေ အဲအဲ့ဒီသောတာပန်၄ယောက်ဟာဒုတိယကိုပြောင်းမလာတော့ဘူးဟင်တစ်ဖက်ကသူတို့ပြုစုထားတဲ့ကံကြိုးပေးအတိုင်းကံပုံတွေရောဆက်သွားမှတယ်ဟင်တစ်ဖက်ကလည်းသူတို့ဒီဘက်ကဘယ်ဟာလေးကြည့်ကြည့်အပြက်တွေကိုသိနေတဲ့အတွက်ဟုတ်ခလားဟင်ဘယ်အာယုံခံစားခံစားသူ့သဘောကိုပဲမြင်အောင်တိတိခံစားနေတဲ့အတွက်ဟိုဘက်ကညာညာဘက်ကတော့ပုံမတက်နိုင်ဘူးလားအရိယာပုံနေလေဟုတ်ခလားအဲဒီလိုနဲ့တို့အနာဂံဆင်းကနေဓမ္မပုံရောက်လို့ ယဟနာဖြစ်သွားရင်ဝိမု ക്തി ရတဆိုတဲ့ခန္ဓာကလုံးရောက်တဲ့ရတာကောသူမခံပါရဘူးလားဗျာဟုတ်ကလားဗျာဟင်ကဲဒါဟိုတို့ဘာတို့ဟိုကံအကျိုးကိုခံစားပြီးမှတ်တာနဲ့တစ်ဖက်ကနေဟောအဲ့ဒီကံအကျိုးပေါ်ကိုတတိတင်သွားတာပဲမဟုတ်ဘူးလားတရားရလို့တမျိုးလို့ဖို့လိုသေးလားဟင်ဟုတ်လားဒီလိုဆိုရွာတဲ့နေရင်ဟောဒီဓမ္မတရဏကိစ္စမေးဆိုတဲ့တရားကိုအာကိုအာဓာပြုပြီးပါလုံလုံ တတိလေးနဲ့မှတ်နေရင်ကိုလုံးတဲ့အကြောင်းလေးမသိနိုင်ဘူးလားအဲကိုအာယုံကိုလာတိုက်တဲ့သူ့ဒီစရင်စတာချင်းရင်ချင်းသားသူ့ရဲ့သဘောလေးကိုမသိနိုင်ဘူးလားဟုတ်ကလားဗျဒီလိုဆို အပြက်ကအပြက်အပြက်ကအပြက်ကိုဟောပြက်နေတာတင်တယ်ဟဲ့သူဟောပြက်သွားတာတင်တယ်ဟဲ့ဟုတ်ကလားတစ်ဖက်ပြက်လားနှစ်ဖက်ပြက်လားဟုတ်ကလားဥမာမဲ့တို့ဟိုဓာကြီးနဲ့တစ်ပင်ခုတ်တယ်တစ်ပင်ကြီးပြတ်မသွားဘူးလား ပြမလဲဘူးလားဒီလိုဆိုတစ်ပင်ကြီးပြတ်တာပေါ့ဟုတ်ကလားအဲတစ်ပင်ကပြန်ခုတ်ထားတယ်လို့ဓာပြတ်တာဘယ်သူသိတော့ဓာကမပြတ်ဘူးလားဟုတ်ကလားဟဲ့ဒီတို့ကတစ်ပင်ပြတ်တာလူတိုင်းသိတာပဲတစ်ပင်ကပြန်ခုတ်ထားတယ်လို့ဓာပြတ်တာဘယ်သူသိတော့ဟုတ်ကလားဗျအဲနှစ်ဖက်ခုတ်ကြတာကြီးတယ်ပဲဟုတ်ကလားတစ်ပင်ရခုခံအားကြောင့်ဓာကောပြင်းနေရတာပဲမဟုတ်ဘူးလားတနေရတာပဲမဟုတ်ဘူးလားတွေးနေရတာပဲမဟုတ်ဘူးလားတော်နေအယူကောမလဲရဘူးလား ဟုတ်ကလားဗျာဒါဘာဖြစ်လို့တော့ဟင်တိုင်းသစ်ပင်ကရောပြန်မခုတ်ဘူးလားဟင်တို့ကဟိုဒါကသစ်ပင်ခုတ်တာလူတိုင်းသိထင်တယ်သစ်ပင်ကဓာပြန်ခုတ်ထားတာဘသူသိတော့ဟုတ်ကလားဒီလိုပဲဟိုတို့ကဝါလို့ငရုတ်သီးပြတ်တာတော့လူတိုင်းသိထင်တယ်ငရုတ်သီးဝါလို့တို့ပြတ်နေတာဘသူသိတော့ဟုတ်ငရုတ်သီးကရောပြန်မဝါဘူးလားဟိုသူဝါကိုဝါကိုခွေးနှခေါက်ကြိုက်တယ်လို့နေမှာပေါ့သူခိုက်ကိုခိုက်ပဲထင်တယ်ငရုတ်သီးရတယ်တို့ဖြက်ဖိထားခဲ့တာပဲဗျတို့လည်းပြတ်နေရတာပဲဗျ ဟုတ်ကလားအဲ့တော့တို့ပဲအာယုံခံစားခံစားဒီဝေယဓမ္မအပမာဒကိုမြင်အောင်ကြည့်ရမှာထင်ပြက်နေတဲ့သဘောထင်လားဟုတ်ကလားဟင်ပြက်နေတဲ့သဘောကိုမြင်အောင်ကြည့်လို့ဒီတို့ဒီဘယ်အာယုံခါသာခံစားဘသူအာကိုအာကိုအပြက်တီအာကိုနေတာသိရင်တို့တရဏဂုံအပမာဒဖရာအာကိုရင်တို့ပြက်ပါမလားဖရာဖြက်လို့ပြက်ထားကြတာဘယ်နှယောက်ရှိတော့တရားဖြက်လို့ပြက်ထားကြတာဟော တန်ငါဖြတ်လို့ပြက်ထားခဲ့တာဟောသူကဟိုပြက်တဲ့မျိုးမဟုတ်ပဲဟုတ်ကလားဒီလိုဆိုဒါအာကိုတဲ့နဲ့ဟာပေါ်ဟောဒီဝေယဓမ္မအပမာဒသိတဲ့ပုဂ္ဂိုလ်တိုင်းအာကိုစရာရှားတော့မှထင်တယ်ဟုတ်ကလားအဲဝေယဓမ္မသိတဲ့ပုဂ္ဂိုလ်တိုင်းအာကိုစရာရှားသလိုလူဘဝရောက်တော့ရနိုင်တဲ့ဒုလဘဆိုတဲ့အခွင့်အရေးဟောမရရတော့နည်းပြင်မယူဘူးလားဒီလိုဆိုအပမာဒ၃ချက်လုံးအကုန်မဆုံးနိုင်ဘူးလားဟုတ်ကလား ဟင်အဲ့တော့အပမာဒသုံးချက်တော်တို့သဘောပေါက်ပြီသုံးချက်လုံးတို့ယူမလားမယူဘူးလားအေးတတိပွားဖို့မှုဘာကဟောလားပြတ်တီးပြတ်လာလာစရမှာလားစစစစဟုတ်ကလားဗျာတတိပွားဖို့မှုစပ်ဖို့အရေးကြီးဆုံးပဲကဲနာကြဆိုဗျာ